သုဒ္ဓံတရားဒေသနာတော်တွေထဲမှာလုပ်ငန်းစဉ်နဲ့တကွမေဖို့နိဗ္ဗာန်ရောက်အောင်ညွှန်ကြားထားတဲ့သုတ်ထဲမှာဒီသတိတော်နာသုတ်ဟာသူကအပြည့်စုံဆုံးသုတ်လို့ဆိုနိုင်လောက်တဲ့သုတ်ပါပဲတချို့တချို့သုတ်တွေမှာတော့သစ္စာ၄ပါးဆိုသစ္စာ၄ပါးလောက်ပဲဟောသွားတယ်အဲသစ္စာ၄ပါးကိုသိအောင်လည်းဘယ်လိုအားထုတ်ရမလဲဆိုတဲ့အထုတ်ပုံမပါဘူး ဒီတော့မှာတော့သစ္စာလေးပါးတရားတွေလည်းပါတယ်စိတ္တတရားတွေလည်းပါတယ်အာထုပ်ပုံတွေလုပ်ငန်းစဉ်တွေအကုန်လုံးပြပြီးတော့ဟောတယ်။ဒါကြောင့်ဒီသတိပဋ္ဌာန်သုံးဟောလာတာတော့ကြာတော့ကြာပါပြီနည်းနည်းလောက်ရှိနေပြီတော့အပိဓာဂုံကဏီတော့ရောက်တယ်။ဂုံကဏီနည်းနည်းပဲကြာမှာတော့စာစာရွက်နဲ့နေရာချင်းဆိုရင်တော့စာတမျက်နှာလောက်တော့မရှိတော့ပါဘူးကွာဘုံတော့မှာ။ ပါဠိစာမျက်နှာနဲ့တမျက်နှာတော့မရှိတော့ပါဘူးဒါပေမဲ့လည်းနည်းနည်းချင်းနည်းနည်းချင်းပြောနေတာနဲ့ကုန်ခဲ့နေသတိပဋ္ဌာန်၄ပိုင်းတွေကဓမ္မ ानु ပါဒနာသတိပဋ္ဌာန်ပိုင်းဓမ္မ ानु ပါဒနာမှာလည်းတခါ၅ပိုင်းရှိရတယ်ဓမ္မ ानु ပါဒနာမှာနိဗ္ဗာန်တရားတွေချုပ်ပြီးတော့ဝိပဿနာဖြစ်ပုံကတစ်ပိုင်းခန္ဓာ၅ပါးချုပ်ပြီးဝိပဿနာဖြစ်ပုံကတစ်ပိုင်း အာယရဏနဲ့တာယောဇဉ်တွေရှုပြီးဝိပဿနာဖြစ်ပုံကတည်းကဘိုးဇဉ်ရှုပြီးတော့ဝိပဿနာဖြစ်ပုံကတည်းကသစ္စာလေးပါးတရားရှုပြီးတော့ဝိပဿနာဖြစ်ပုံကတည်းက၅ပိုင်းရှိတယ်သစ္စာလေးပါးတရားရှုတဲ့အပိုင်းနောက်ဆုံးပိုင်းရောက်တယ်ပါသစ္စာလေးပါးထဲမှာလဲဒုက္ခသစ္စာဆိုရင်ဒုက္ခသစ္စာကသူအကျယ်ကြီးတယ်အဲ့ဒါလည်းပြီးပြီသမုဒယသစ္စာလည်းပြီးပြီနိရောဓသစ္စာလည်းပြီးမေဃသစ္စာပိုင်းရောက် မေဃသစ္စာမှာလည်းမေခင်7ပါးသောတရားကြီးအဲဒီမေခင်7ပါးအစိတ်စိတ်တခါလည်းကြောက်ဘူးမှာဟောတာတော့အခုနောက်ဆုံးသမာသမာဓိမေခင်ရောက်သမာသမာသမာသမာဓိမေခင်တော့မှတစ်ရက်လောက်သာဟောပြီးသမာဓိဖြစ်ပုံဒီနေ့အရာပဲပြန်ဟောမှသမာသမာဓိမေခင်ကတမန်ဇဝိသွေ ဒုက္ခនិရောဓဂာမိနိပြိပဒာအရိယသစ္စာလေကွေယံတို့ဒုက္ခនិရောဓဂာမိနိပြိပဒာဒုက္ခဝိချုပ်ငြိမ်းရာနိဗ္ဗာန်တို့ဆက်ရောက်သောအကျင့်ဖြစ်သောအရိယသစ္စာအရိယရောသိရသောမှန်တရားဒီကရမင်းစာပဲပါလောကမှာသင်္ချာရှိနေတာတွေကဒုက္ခသစ္စာနဲ့သမုဒယသစ္စာတရားတွေ

ယူတိုင်းယူတိုင်းဖြစ်ပြန်တာတွေတွေ့ရတယ်အဲဒါတွေဒုက္ခသစ္စာတွေလေဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာတွေညာနေဟောတဲ့ကဘုညာသစ္စာလေးပါလောလောကူမှတ်ရအောင်လောကီပုဂ္ဂိုလ်တွေအနေနဲ့လောလောကူမှတ်ရအောင်လို့ဒီဆောင်ပုဂ္ဂိုလ်ပေးတယ်ယောဂီမဟုတ်တဲ့အလို့ပုဂ္ဂိုလ်တွေတော့လည်းမလွယ်ဘူးဒီဥစ္စာဒါမလွယ်ဘူးဖြစ်ပြသမျှသင်္ခါရဖြစ်ပြတယ်ဆိုတာက စာထဲမှာရှိနေတာကိုကိုယ်ပိုင်ညာနဲ့ကဖြစ်ဖြစ်တာကမတွေ့ဘူးသင်္ခါရဆိုတာကလည်းပြောတာကကြားနေတာသင်္ခါရဆိုတာဘာမှမသိဘူးအဲဖြစ်ဖြစ်တဲ့ညာသင်္ခါရဆိုတာကိုယ်တဏ္ဍာမှာအမြင်နဲ့ပြဖြစ်ပြနေတဲ့တရားတွေပဲဟိုတရားထုတ်တဲ့ကဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်တွေမှာသမာဓိညာတော်ကျင့်တဲ့အခါကာလကြပြီးအဖြစ်ပြတွေတွေ့ရတယ် စကားသားတော့လည်းမတွေ့သေးဘူးပေါ့စကားသားတော့ဒီလိုကျူရမယ်ဒီလိုကျူနေရတာပဲစကားသားတော့ပေါင်းတာမှလိုက်ပိန်နာမှလိုက်ဘာသိရောပေါင်းတာမှရင်ပေါင်းတာသိတာပိန်နာမှပိန်နာသိတာတချို့ကဘလိုတော်စဉ်းစားရတယ်မှားရမယ်ဆိုလို့ကမှတ်နေကြဘာမှမထူပါဘူးစာတုံးကလည်းတို့ဒီလိုသိနေတာအခုလည်းဒီလိုသိနေတာဘာမှမထူဘူးဒီလိုတော့စဉ်းစားတယ်စကားသားပုဂ္ဂိုလ်တွေ အဲ့ဒါသမာဓိညာမမြင်သေးရင်တော့ဒီတိုင်းပဲမရှိရင်ငါပြီးသလိုပဲပြီးနေမှာပဲကိုကြီးတကူလုံးနဲ့ပိုင်းနေဒီတိုင်းပြီးနေမှာပဲကိုကောင်ဆယ်ကြီးလိုက်ပဲပြီးနေဦးမှာသမာဓိညာကျင့်လာတဲ့အခါကျတော့ပဲအဲ့ဒါတွေပဂရိအပိတွေပဂရိအပိပညာပိတွေကြောက်ပြီးတော့ပရမပိတွေကြီးနေရမှာဖောင်းတယ်လာတဲ့တောင်းတဲ့လှုပ်ရှားတဲ့သဘောလေးပိန်ကြတဲ့တောင်းတဲ့လှုပ်ရှားတဲ့သဘောလေးတွေ ကောင်းတယ်လားလဲပင်ကြသွားတယ်အဲ့ဒါလေးတွေသိရမယ်။ဒါလေးတွေတည်ုံနေမကဘူး။ကျူတဲ့စိတ်ကလေးတွေပါကိုတော့ကြတော့သိတာ။ကျူလိုက်တဲ့စိတ်နဲ့ဟိုကကျူပေါင်းတယ်လားလဲယုံနဲ့ဒီကကျူလိုက်တဲ့စိတ်နဲ့ပင်ကြတော့ယုံနဲ့ကျူလိုက်တဲ့စိတ်နဲ့လို့ကယုံနဲ့နာနဲ့နှစ်ခုတစုံတစုံဖြစ်နေ။အဲ့ဒါလေးတွေကတော့ကြတော့သိတာ။ဒါလေးတွေသိုံနေလည်းမကသေးဘူးသူက ဒီဖြစ်ပေါ်လာတဲ့တရားလေးတွေဟာအခုပဲဖြစ်ပြီးအခုပဲပြောက်တာမမြဲတဲ့တရားပဲဖြစ်ပြီးရင်ပြောက်သွားရင်ဖြစ်ပြီးရင်ပြောက်ဘယ်မှတည်နေတာမရှိဘူး။ကောင်းရင်မှတရားစည်းလက်သလိုပဲလို့ကျမ်းဂန်တွေကဥပမာပြရတာအဲဒီဥပမာအတိုင်းပဲတရားစည်းလက်ကလည်းတော်တော်ကိုကြည့်ပဲတရားစည်းလက်လက်ပြီးပြောက်သွားသလိုပဲဘယ်တရားမဆိုပေါ်လာတဲ့ကမှမှတ်ပြီးရင်ပြောက်တာမမှတ်ရင်မရှိဘူး။ဒီဥစ္စာကကစားအတွေ့တော့စိတ်ကူးအစားအတွေ့စိတ်ကူးလေးစိတ်ကူးတော့စိတ်ကူးတော့မှမှ ရပေါင်းနဲ့ပိန်နဲ့မှလည်းတော့အိမ်ရောက်သွားသေးတယ်အဲ့ဒီအနေမှမှမမှန်တော့ကြတာမရှိသေးဘူးကမရှိတော့ဘူးတော့ကြမှာတော့ကြမှာမှတ်မလို့တော့တော့နောက်ကျနေမှာမရှိဘူးဘုလူတရားနဲ့သွားပြီးတော့တွေ့နေတွေ့တော့အဲ့ဒီစိတ်ထဲဘွားနဲ့တွေ့နေတော့မှမှမမှန်တော့ကြမှာမှတ်မယ်လို့တော့ဒီတွေ့တာမတွေ့တဲ့စိတ်ကမရှိပြန်ကြောက်အဲ့ဒါလိုပဲစိတ်ကူးလေးတွေကစပြီးတော့ကျေဥစွာပေါ်လာစိတ်ကူးလေးတွေက ပေါ်လာပြီးချက်ချင်းပဲပြောက်သွားတာပဲမြဲတည်နေတာလည်းမရှိဘူးသူအဲစိတ်ကူးလေးတွေရောနောက်ကြလို့ချင်းဝေဒနာတွေရောအဲရုပ်တွေရုပ်မူရာတွေရောဘယ်ဟာမှဒီရနေတာမရှိဘူးဖြစ်ပြီးရင်ပြောက်တိုင်းဖြစ်ပြီးရင်ပြောက်တိုင်းတော့ကြောက်ဖြစ်ပြတဲ့မြတ်သင်္ခါရဒုက္ခသစ္စာတွေတဲ့ဖြစ်ပြနေတဲ့တရားတွေဟာသင်္ခါရတွေပဲအမြဲတမ်းပြပြုပြင်ပေးနေရတာလေသူက ရုပ်တရားတွေပြုပြင်ရတယ်ဘယ်လိုပြုပြင်ရတာရုပ်တရားတွေနေ့စဉ်မကြံတော့ပြုပြင်နေရတာပဲအစာရတယ်လည်းကျွေးပြီးတော့ပြုပြင်နေရတယ်သူရေမိုးချိုးသုတ်သင်ပြီးတော့လည်းပြုပြင်နေရတယ်အရိယာဘုံနဲ့လည်းပြုပြင်နေရတယ်အရိယာဘုံနဲ့အဲတိုင်းနေတာကြတော့ချင်းချင်းသလမ်းကြောင်း ငါရောက်နေတာကပင်မလို့ရှိရင်ထိုင်းထိုင်းနေရာမှာလည်းပဲကိုယ်နေတာကြလို့ရှိရင်ဆန်ဆန်နေတာကြလို့ရှိရင်ကိုယ်ကောင်းငုံးကမောရတယ်မောရကငုံးရတယ်အဲဟိုလိုလှုပ်ရလဲရဒီလိုလှုပ်ရလဲရဟိုလိုပြင်းရဒီလိုပြင်းရတယ်အများကြီးရှိတယ်အဲဒီလိုအများကြီးပြင်ပေးနေရတယ်မပြင်းမဲနဲ့နေမနေနိုင်ပဲပဂိပုဂ္ဂိုလ်တွေသိမသိဘူးတရားထုတ်တဲ့ပုဂ္ဂိုလ်တွေမှသိတာတရားထုတ်တဲ့ပုဂ္ဂိုလ်တွေတဏှာကြီးလောက်ထိုင်မှာဆိုတဏှာကြီးလောက်ကထိုင်နေငယ်တယ်ဆို

အမြဲတမ်းပြုပြင်ပေးနေတာနေတာထိုင်တာရှိတယ်မပြုပြင်လို့ရှိရင်နေတာထိုင်တာမရှိဘူးဘယ်ဟာမှသူကစေတဝရကောင်းနေတာမရှိဘူးသမတန်သာသာရာကောင်းနေပါလေဆိုရင်အပန်းနေတောင်မှဒီသားကြီးနဲ့နားထောင်နေပြင်းလာတာညှိငွေလာတာပဲသူကလဲလဲပြီးတကလားဟိုကြောင်းလဲပြီးတကလားလောကဒါကြောင့်ဒုတိယတွေဆိုင်ဆိုင်တို့အဲဒီသချင်းတို့အဆိုတွေရတယ်လို့ပြောင်းရတယ်ဆိုတော့တမျိုးတည်းကြီးတဲ့ ဒီတန်တဲ့ကြီးတဲ့သွားနေရင်နောက်တော့တူကပြင်းမဆိုတော့တရားရင်တစ်မျိုးတော့ကြတစ်မျိုးပြင်းပြင်းပြီးတော့လောက်ရတယ်အဲဒါတွေကဘယ်အားမှသူတခုတည်းတီးနေကောင်းနေတာမရှိဘူးဒါကြောင့်အဲဒီအာယုန်နေနဲ့လည်းမျိုးမျိုးပြင်းပြင်းပြီးတော့ပေးနေရတဲ့စိတ်တွေကနေရာထိုင်တာကြည့်အောင်လည်းမျိုးပြင်းပြင်းနေအဲဒီလိုပြင်းပြင်းပေးနေရတဲ့တရားတွေပြင်းပြင်းနဲ့ပြင်းပြင်းနဲ့အသေးသေးတွေဖြစ်ပေါ်နေဖြစ်ပေါ်တဲ့ဖြစ်ပေါ်တဲ့တရားတွေလည်းတရားဟုတ်အဲဒါဖြစ်ပြတဲ့များတရားတွေပဲတဲ့သင်္ခါရတရားတွေ အဲရှုမှတ်နေတဲ့အခါတော့ဖောင်းတာပိန်တာထိုင်တာတိတာကြွေးတာစဉ်းစားမြင်တာကြားတာမှအစရဘယ်ဟာမှတည်နေတာမရှိဘူးလေဖြစ်ပေါ်ပြီးရင်ကြောက်သွားတယ်ဖြစ်ပေါ်ပြီးရင်ကြောက်သွားတယ်ဖြစ်ပေါ်ပြီးရင်ကြောက်သွားတယ်ဒါတွေကြီးတွေ့ရတယ်။မှရင်ကြောက်ရင်မှရင်ကြောက်ရင်ဒါတွေတွေ့နေတယ်သင်္ခါရတရားတွေအဲဒါဒုက္ခသစ္စာတရားတွေဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေကဒီဒုက္ခသစ္စာတွေဒလသဖြစ်ပြနေတာပဲအဲ့ဒီနေလဲဖြစ်ပြနေတာပဲဝိပဿနာရှုနေတဲ့ပုဂ္ဂိုလ်လည်းဖြစ်ပြနေတာပဲဘာထူးတော့လဲ မရှိတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီဖြစ်ဖြစ်တဲ့တရားတွေဒုက္ခသစ္စာတရားတွေမပြီးဘူးရှုနေတဲ့ပုဂ္ဂိုလ်တွေမှာဒုက္ခသစ္စာတရားတွေရှုတဲ့ရှုတိုင်းတို့ကပြီးအဲ့ဒါထူးနေတာတချို့တစ်သက်ပါလုံးတစ်ခါမှမရှိဘူးဒေသီတရားတစ်ခါမှမရှိဘူးတစ်ခါမှမသိလျက်ဘူးဒါဒုက္ခသစ္စာတရားမသိရဘဲနဲ့ဒါတစ်ဘဝလုံးဆုံးသွားတာအေးတရားလောက်ဝိပဿနာရှုတယ်ဆိုရင်တရားလောက်ပြီးသွားတာဟော 9ရက်လောက်ဝိပဿနာရှိတဲ့ဆိုရင်9ရက်လောက်ပြီးတော့လဲတာမဟုတ်ဘူးအများကြီးပဲတလားလောက်ရှိရင်တော့အနာကိုများနေပါရှိတဲ့ပြည်သူတော့ပါတယ်ဒီမှာအဲဒုက္ခသစ္စာတရားတွေဖြစ်ပြတဲ့ညသင်္ခါရဒုက္ခသစ္စာတွေအဲဒုက္ခသစ္စာတရားတွေအမြဲမပြတ်ပြင့်တတ္တဝါတွေသဏ္ဍာန်ကဲဆိုရမအောင်ဆိုရမအောင်ပါလေဖြစ်ပြတဲ့ညသင်္ခါရဒုက္ခသစ္စာတွေ ဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာရီဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာရီ ဒါရီဒုက္ခသစ္စာတွေကြီးတယ်ပဲမြင်တိုင်းမြင်တိုင်းဖြစ်ပြနေတဲ့ဒုက္ခသစ္စာကြားတိုင်းကြားတိုင်းလည်းဖြစ်ပြနေတဲ့ဒုက္ခသစ္စာအနနာတိုင်းကြာတာစားတိုင်းအတွေ့အထိအတွေ့အထိတိုင်းဖြစ်ပြနေတဲ့ဒုက္ခသစ္စာတွေကိုယ်တိုင်းစားတိုင်းလှုပ်ရှားတိုင်းဒုက္ခသစ္စာတွေကြီးဖြစ်ပြနေတဲ့တရားတွေပဲအဲစိတ်ကူးစဉ်းစားကြံစီတိုင်းဖြစ်ပြနေတဲ့တရားတွေပဲကြီးနာမရှိဘူးအဲ

သာယာစရာဖြစ်နေတာပေါ့လေကောင်းနေခံစားနေရတယ်ငါကြီးပွားနေတယ်ချမ်းသာနေတယ်ဆိုပြီးတော့သာယာစရာဖြစ်နေအဲဒီကြီးပွားချမ်းသာပါတယ်ဆိုတာလေးတွေကဖြစ်ပြီးရင်ပြောက်သွားရင်ဒီလိုနေနေတာကိုဝန်တာရဲဆိုတာလေးဝန်တာပြီးရင်ပြောက်သွားရင်ဝန်တာပြီးရင်ပြောက်သွားရင်ပြီးတဲ့ချမ်းသာတယ်ဆိုတာလေးချမ်းသာပြီးရင်ပြောက်သွားရင်ချမ်းသာပြီးရင်ပြောက်သွားရင်ဒါလေးတွေမပြောင်းမပြဲပဲနဲ့အများအားဒီနေမယ်ဆိုရင်မနာကောင်းမှာပေါ့သူဒီလိုလဲဒီနေတာမဟုတ်ဘူးဟောဖြစ်ပေါ်လာအောင်လို့မနာအားထုတ်ရတယ် အမြင်ကောင်းလေးမြင်ရအောင်လို့မနာထုတ်ရတယ်အကြကောင်းလေးကြားရအောင်လို့မနာထုတ်ရတယ်အကြကောင်းလေးစပြီးတော့ချမ်းသာမှုဖြစ်အောင်မနာထုတ်ရတယ်အတွေ့အထိကောင်းတဲ့ဘောင်းအတွေ့အထိပြီးတော့ချမ်းသာအောင်လို့မနာထုတ်ရတယ်အာထုတ်လို့ရလာပါပြီတဲ့ချမ်းသာလေးဖြစ်လာဘယ်တော့ကြာတော့ဘယ်တော့မှမကြာဘူးသူကခဏလေးပဲခဏလေးပဲအဲစားတဲ့စားရမယ်သိတင်ကြတယ်ဟိုမှာကြာပေါ်ခဏလေးပဲသူကကောင်းတယ်ဆိုတာလေခဏပဲပြီးပါမရှိကြအောင်နောက်တစ်ခါကြာပြီးစဉ်းစားပြီမလို့လား မူလကကောင်းတယ်လို့မရှိတော့ဘူးဒုက္ခတွေချမ်းသာတွေမရှိတော့ဘူးအဲမြင်လာကြတာတွေကလည်းသိတိုင်းပဲအတွေ့အထိတွေကလည်းသိတိုင်းပဲအကုန်လုံးလူပြည်လောကကြီးတစ်ခုလုံးမှာချမ်းသာတယ်ဆိုတာတွေကဒီလိုပဲဒါလည်းဒီဘုရင်တို့ရည်စည်းများစီးသွားနေတယ်လို့လေများတခါလည်းအပြင်းထန်တိုက်ပြီးတော့သွားနေတယ်စက်များလဲနေတယ်လို့ပဲတခါလည်း ဖြစ်ပြီးချက်ချင်းပြောက်သွားတဲ့တရားတွေပဲဝိပဿနာရှုတော့အဲဒီရှုတဲ့ပုဂ္ဂိုလ်ဒီစိတ်ရှိတိုင်းပြည့်ပြည့်သားတွေတွေ့ရတယ်ဒီလောကလုံးမိမိသာနာဖြစ်ပြနေတယ်လို့ပဲဒီလောကလုံးမှာလည်းပဲဒီလိုတညီတဲ့ဖြစ်ပြနေတဲ့တရားတွေကြီးတွေပဲတော့ဖြစ်ဖြစ်တဲ့ဖြစ်ဖြစ်တဲ့နေရာတွေကဒုက္ခသစ္စာပဲတဲ့လောကအနေအချင်းတော့ဒါတွေချမ်းသာတွေပါပါတယ်ဒီထဲမှာလောကအနေအချင်းအမြင်ကောင်းတွေမြင်နေတာတွေချမ်းသာလို့ဆိုရတာကြားကောင်းတွေကြားနေအနာကောင်းတွေအနာအစာကောင်းတွေစားအတွေ့အထိကောင်းတွေနဲ့အတွေ့အထိဝမ်းမြောက်ဝမ်းသာဖြစ်နေတယ် ဒါတွေကသူကချမ်းသာတယ်လို့လောကကတော့ဆိုတာဒါပေမဲ့လို့ဝိပဿနာဉာဏ်နဲ့အမြင်မှာဆိုလို့ရှိရင်တော့ချမ်းသာမရှိဘူးဖြစ်ပြီးပြည့်သွားလို့ဒါတွေကဘာမှမကောင်းဖြစ်ပြည့်နေတာတွေကြီးတယ်ပဲဒါကြောင့်ဖြစ်ပြည့်တဲ့ညာသင်္ခါရဒုက္ခသစ္စာကြီးအဲဒီဒုက္ခသစ္စာတရားတွေသတ္တဝါတိုင်းသတ္တဝါတိုင်းသာနာမှာလည်းစမပြတ်ဖြစ်ပြီးတော့နေတယ်အဲဒီဒုက္ခသစ္စာတွေကဘယ်ကလာတော့ သမုဒိယသစ္စာရှိတော့တဲ့သမုဒိယသစ္စာဒီအဲဒီလိုဖြစ်ပြနေတာကိုသဘောကျနေကြတာကိုသူကဝိပဿနာဉာဏ်နဲ့မမြင်တဲ့ပုဂ္ဂိုလ်တွေကဒါတွေအကောင်းထင်တယ်သူကသင်္ခါရတွေအကောင်းထင်ခင်မင်းသမုဒိဒီသင်္ခါရတွေဖြစ်ပြနေတဲ့သင်္ခါရတွေကိုပဲရှင်းမပြတ်မှမသိဘူးငါပဲသူပဲယောက်ျားမင်းကပုဂ္ဂိုလ်သတ္တဝါပဲကောင်းစားချမ်းသာနေတာပဲလူစည်းစိမ်တွေခါစားနေနာစည်းစိမ်တွေခါစားနေတာပဲဆိုပြီးပြောနေတာပဲဆိုအဲ့ဒါလေးတွေသဘောကျတယ် ကိုအခြေအနေလိုက်ပြီးတော့အခြေအနေတော်တောင်ပုဂ္ဂိုလ်တော်တောင်နဲ့သူကနဲ့သူတော့ကျင်နာနေတာပဲတော်ရတောင်ရနေတဲ့ပုဂ္ဂိုလ်တွေတော်တဲ့တောင်နဲ့သူကနဲ့သူပြောနေတာပဲသူလောက်ကန်နေတယ်သူကသူစားလို့တောက်တော့ချမ်းသာလို့ဒီဥစ္စာမျိုးနေတဲ့ပုဂ္ဂိုလ်လည်းမျိုးလိုက်ဇာတုဌာနနဲ့ရှိတဲ့ပုဂ္ဂိုလ်လည်းရှိတယ်လည်းမရှိတဲ့ပုဂ္ဂိုလ်လည်းမရှိတယ်လည်းသူကပြောနေတာလူတွေပြောတယ်လို့နတ်တရားဆိုတော့သူပြောနေတာပေါ့ဒါပြီးတော့ပြောနေတာအဲ့ဒါကြီး ဖြစ်ပြနေတဲ့တရားတွေအပေါ်မှာပဲသူတို့ပြောနေတာပဲဝိပဿနာရှုတဲ့အခါကလည်းဒီတရားတွေပဲဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်သင်္ခါရဒုက္ခသစ္စာတရားတွေဖြစ်ပြီးကြောင်းဘာမှမကောင်းတဲ့တရားတွေအဲ့ဒီတရားတွေကိုပဲကိုအဲဒီတရားတွေကိုဥပဒနာမရှိတဲ့ပုဂ္ဂိုလ်တွေမှာတော့ဒါတွေကตายရကြကြီးကြီးပြီးပြောနေကြတာကိုသိပြီးတော့ဝမ်းမြောက်ဝမ်းသာတွေဖြစ်ပြီးပြောနေကြတယ်ကောင်းတယ်ဆိုပြီးတော့သူများ သူများပြည့်စုံလို့ကိုယ်ပြည့်စုံအောင်လိုက်လာရှားဝေပြီးတော့နေကြတယ်ရလာတော့လည်းအဲ့ဒါလေးနဲ့သဘောကျပြီးတော့ตายပြီးတော့နေကြတယ်အဲ့ဒါသင်္ခါရတွေအကောင်းတင်တာတဲ့သင်္ခါရတွေအကောင်းနေခြင်းလေမြင်ရတာလည်းကောင်းကြားရတာလည်းကောင်းနားစားရတာလည်းကောင်းဒုတိယရတာလည်းကောင်းဒီကုသစာကြံစည်ရတာလည်းကောင်းအကောင်းနေတဲ့ကောင်းတဲ့အာယုံတွေနဲ့တွေ့နေရတဲ့ခါကာလတွေအဲ့ဒါတွေအမှန်တော့သင်္ခါရတွေပဲဆို

ပြောကြရတဲ့နတ်ပြည်တွေနတ်ချမ်းသာတွေစကြရတော့ဒီလိုမျိုးဖြစ်ခြင်းဒါတွေလိုရှိတာအဲဒါတွေကသင်္ခါရတွေအကောင်းကြီးခင်းမင်းသမှုတွေသမှုရသစ္စာပဲတဲ့ဒါကိုဆိုသမအောင်သင်္ခါရတွင်အကောင်းခြင်းခင်းမင်းသမှုတွေသင်္ခါရတွင်အကောင်းခြင်းခင်းမင်းသမှုတွေ သင်္ခါရတွင်ကောင်းခြင်းသင်္မင်းသမှုသည်ဖြစ်ပြနေတဲ့ ယုံနာသင်္ခါရတရားတွေကိုဒုက္ခသစ္စာတရားတွေကိုပဲဖြစ်ပြနေမှမသိဒုက္ခသစ္စာဆင်းရဲပဲလို့ဆိုတာအမှန်တိုင်းမသိတဲ့ပုဂ္ဂိုလ်တွေအဲနည်းနည်းပါးပါးသိတဲ့ဆိုစေကမူလုံးလုံးရရကောင်းကောင်းကြီးမသိသေးဘူးပေါ့လေအဲ့ဒီပုဂ္ဂိုလ်တွေအဲ့ဒါတွေကသူကตายရနှိမ့်တဲ့သဘောကြတယ်ရှင်မင်းတို့ရတာနှိမ့်တဲ့သဘောကြမှုတွေဖြစ်တယ်တဲ့မြင်ရကိုလည်းသဘောကြကြားရနာရစာဒုတိယသဘောကြဒီကုမိမိနေထိုင်ရတဲ့ အခြေအနေမျိုးတွေသဘောကျယခုကောင်းစားနေတာမျိုးသဘောကျရှိကကောင်းစားခဲ့ပြီးသားအခြေအနေတွေပြန်စဉ်းစားရင်အဲ့ဒါတွေသဘောကျနောင်လည်းပဲတရက်ပို့ပြီးတော့ကောင်းစားလာလေဦးမယ်ချမ်းသာလာလေဦးမယ်လို့ထင်နေတယ်အဲ့ဒါတွေညှောလင့်ပြီးတော့သဘောကျဒီဘဝအသေးပြီးတော့လည်းနောက်ဘဝတွေပဲဒီဒီလိုပဲအလားတူဖြစ်စေတရက်တိုးတက်ပြီးတော့ဖြစ်စေကောင်းစားခြင်းတဲ့စိတ်တွေပေါ်နေအဲ့ဒါတွေကသမှုရသစ္စာတွေပဲဒါတွေရှိလို့ ဒီသမုဒိယသစ္စာတွေခင်မင်တွေ့တာမှုတာယာမှုနှိမ့်သက်မှုတောင်းတမှုတွေရှိပြီးတော့နေတော့ဘဝအတိတ်တွေထပ်ခါထပ်ခါပြရတာကိုသိပြီးကြလို့ရှိရင်ဒီဘဝကယုံနာသင်္ခါရယုံနာယုံနာခန္ဓာတွေနောက်ဆုံးဖြစ်ပြနေတဲ့အထဲကနေနောက်ဆုံးဖြစ်ပြပြီးဆုံးသွားတဲ့အခါသိသလို့ခေါ်တာကိုသိတာလည်းရှားမဟုတ်ပါဘူးအခုကျွမှနေတဲ့စိတ်ကလေးတွေကြောက်နေတာမျိုးပဲစိတ်ကလေးကြောက်လိုက်စိတ်ကလေးကြောက်လိုက်စိတ်ကလေးကြောက်လိုက်ဘယ်လိုကြောက်လိုက် အခုမသေးသေးခင်တော့အဲ့ဒီစိတ်ကလေးကပျောက်သွားပြီမယ်နောက်စိတ်ကအသေးဖြစ်လာဒီစိတ်ပျောက်သွားနောက်စိတ်ကအသေးဖြစ်တော့မကုန်နိုင်ဘူးလို့ပြန်ပြန်ပြီးတော့အသေးသေးဖြစ်နေတော့ကိုမသေးသေးဘူးလို့ဆိုရတယ်နောက်ဆုံးသေးတယ်ဆိုတဲ့အခါကျတော့ဒီစိတ်ကလေးပျောက်သွားနောက်စိတ်မလာတော့အဲ့ဒါပြီးတာပဲလားသေးတော့ခုနကတွေ့တာမှုရှိနေတဲ့ပုဂ္ဂိုလ်ကအသေးကနည်းမှာဆွဲလာတဲ့အာယုံကရှိသေးတယ်သူကပြီးကဆွဲထားတယ်ဟုတ်အဲဆွဲတာတော့အဲ့ဒီဆွဲတဲ့အာယုံကလေးတော့သူကဘဝအသင်မှာစိတ်ကလေးကဖြစ်တယ်ဒီမှာမဖြစ်ပြန်ဘူး သင်လျော်တဲ့ဌာနကတော့သွားပြီးတော့ဖြစ်တဲ့သိကသင်လျော်တဲ့ဌာနမှာသိကလေးကတွဲလိုက်အောင်သွားပြီးတော့ဖြစ်အဲဒီသိကလေးသိဖြစ်သွားအဲဒီရှိရဘဝမှာလည်းပဲစိတ်တစ်ခုပြီးတစ်ခုဒီလိုပဲသိဟောင်းနေကြောင်းလဲပြီးဖြစ်သွားကြတယ်ဘဝသွားကြအဲဒီနည်းနဲ့ဒီကနေ့ဆွဲလာပြီးတော့နောက်ဆုံးစိတ်ကလေးဆုံးသွားတာနဲ့စိတ်သိဒါဘဝအသင်မှာသွားပြီးတော့ဖြစ်ဘဝအသင်မှာသွားဖြစ်နေဘဝတန်မြာတွေဒီလိုလဲနေတာပါ အဲ့ဒါတွေကဒုက္ခသစ္စာတွေဖြစ်လာတာတဲ့ခုနသမေတော်ရာမှုလေးရှိလို့သမေတော်ရာမှုမရှိတဲ့ယ ahanan ပုဂ္ဂိုလ်တွေမှာတော့ဖြစ်ပြနေတာတွေဘာမှသာနေတဲ့မှုမရှိဘူး။ဒါကြောင့်နောက်ဆုံးဖြစ်ပြနေတဲ့စိတ်ကလေးတွေဆုံးဆုံးဆုံးဆုံးသွားရင်နောက်ဆုံးစိတ်ကလေးတွေဆုံးရောဘဝတည်လည်းတွေ့တာမရှိတော့ဘဝတည်မဖြစ်ဘူး။ဘဝတည်မဖြစ်တော့ယုံနာသင်္ခါရတွေဒီဖြစ်တဲ့ယုံနာသင်္ခါရတွေပြင်းရတဲ့မှာဖြစ်လာတော့ငြိမ့်ပါ အဲဒီတော့ခင်မင်တွေ့တာမှုမကင်းသေးတဲ့ပုံကိုယ်တွေကတော့ခင်မင်တွေ့တာမှုကလေးကြောင့်သူကဘဝတစ်ခုကစိတ်ကလေးဆုံးသွားလိုက်နောက်ဘဝမှာတစ်ခါပြစ်လိုက်ဘုံအဲဒီရှိရဘဝမှာပူရနာရသိရဆင်းရဲဒုက္ခတွေမြင်မှုတွေ့ရတာပေါ့အဲဒီကတစ်ခါဆုံးသွားကြလို့ရှိရင်နောက်တစ်ခါတစ်ဘဝပြစ်လိုက်နောက်တစ်ခါတစ်ဘဝပြစ်လိုက်ဒီလိုသွားနေတာဘဝပေါင်းနေမှာမယူတတ်နိုင်အောင်များတော့သွားတယ်အဲဒါ သမုဒိယသစ္စာကြောင့်ဒုက္ခသစ္စာတွေဖြစ်နေတာတဲ့ဒုက္ခသစ္စာရှိလို့လည်းဒုက္ခသစ္စာအကြောင်းပြုပြီးသမုဒိယသစ္စာဖြစ်သမုဒိယသစ္စာရှိလို့လည်းပဲသမုဒိယသစ္စာအကြောင်းပြုပြီးဒုက္ခဒုက္ခသစ္စာတွေဖြစ်နေအဲ့ဒါဒုက္ခသစ္စာနဲ့သမုဒိယသစ္စာတွေဆိုတာပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသာနာမှာသင်္ထာဝရရှိနေတဲ့တရားတွေအဲ့ဒါတွေအများကြီးဖြစ်နေတယ်တဲ့ဒါတွေဝိပဿနာရှိရဒါတွေကိုကျူတော့နောက်ဆုံး စစ်တဲ့တဲ့ယုံနာနဲ့လုံးဝချုပ်ငြိမ်းသွားတာကနိဗ္ဗာန်တရားပဲတဲ့ခင်မေတို့ကပါရမှုတွေငြိမ်းတဲ့အခါမှာဘဝတည်ယုံနာနဲ့မဖြစ်ဘဝတည်ယုံနာနဲ့မဖြစ်တော့မအိုရဘူးမနာရဘူးမသေးရဘူးကိုယ်ဆင်းရဲစိတ်ဆင်းရဲတွေမဖြစ်ရဘူးခုလောကမှာရှိတဲ့ဆင်းရဲတွေဥဒနာတွေဘာမှမတွေ့ရတော့ဆင်းရဲတွေအကုန်လုံးငြိမ်းပြီးတော့တာဒီငြိမ်းတာကလည်းပဲနောက်မပြတ်တော့ဘူးတခါတည်းငြိမ်းနေငြိမ်းပြီးပါအဲ့ဒါကနိရောဓသစ္စာပဲဒီနိရောဓသစ္စာကတော့ယုံနာသင်္ခါရတွေအကုန်လုံးချုပ်ငြိမ်းပါ ယုံနာအာလုံးဖြစ်ပြတုံရှုပ်ဆုံးနိဗ္ဗာန်ဤဆိုတဲ့အတိုင်းအဲယုံနာတွေအကုန်လုံးအပြည့်ပြည့်တွေအကုန်လုံးချုပ်ငြိမ်သွားတဲ့သဘောပဲတဲ့ဒါကတရားထုတ်တဲ့ပုဂ္ဂိုလ်တို့သင်တိုင်းအားထုတ်တာဝိပဿနာညာသုံးတဲ့အခါကျတော့ဒါကိုယ်တိုင်တွေ့ရတယ်ယုံနာအာလုံးဖြစ်ပြတုံယုံနာတွေအာလုံးဖြစ်ပြတဲ့ယုံနာတွေအာလုံးဒါစိတ်သုံး ချုပ်ငြိမ်ပြီးတော့သွားတာအဲ့ဒါကိုတွေ့ရအခုသာဒုက္ခသာပုဂ္ဂိုလ်တွေဝိပဿနာညာအတော်တန်ရောက်သေးတဲ့ပုဂ္ဂိုလ်တွေကတော့အဲဒီယုံနာသင်္ခါရတွေအကုန်လုံးငြိမ်းတဲ့နေရာတော့မရောက်သေးဘူးပေါ့နော်မတွေ့သေးဘူးနောက်တစ်နေ့ကျရင်ဒါတွေ့ရမှာအဲဒီတွေ့ရဒါကကြီးကြီးတယ်အဲ့ဒါကိုပထမဆုံးဒီကြိမ်တွေ့လို့ရှိရင်သူကသောတာပတိမဲ့ဖို့ဆိုရင်သောတာပန်ဖြစ်သွားရင်အပေလေးပါးကသင်္ခါရတော့လို့ပြောမှာအဲ့ဒီရောက်အောင်တော့အထောက်အမှာ ယုံနာအာလုံးဖြစ်ပြဆုံးချုပ်ဆုံးနိဗ္ဗာန်ကြီးတဲ့ကနိရောဓသစ္စာနိဗ္ဗာန်တရားပဲယုံနာနေဖြစ်ပြနေတဲ့ယုံနာနေကဒုက္ခသစ္စာကိုဒုက္ခသစ္စာတွေအကုန်လုံးကုန်ငြိမ့်သွားတယ်ဆိုလို့ရှင်လားနိရောဓသစ္စာပဲဒီရောက်တော့တာပါကဲကဲဒါလေးဆိုသားမအောင်ဒါလေးဆိုပြင်အောင်မဲမဲကတည်းကနော်နောင်နာကပါလားယုံနာအာလုံး ဖြစ်ပြသောသုဆုံးနိဗ္ဗာန်ဤယုံနာအာလုံးဖြစ်ပြသောသုဆုံးနိဗ္ဗာန်ဤယုံနာအာလုံးဖြစ်ပြသောသုဆုံးနိဗ္ဗာန်ဤ အားထုတ်အောင်အဲဒီကိုဆက်ရောက်တဲ့ဥစ္စာဒုက္ခនិရောဓဂာမိနိပရိပဒါပဲတဲ့ကဒုက္ခនិရောဓဒုက္ခဤဆိုရင်ဒုက္ခဆိုတာဖြစ်ပြတဲ့ယုံနာနေဖြစ်ပြတဲ့ယုံနာနေအကုန်လုံးချုပ်ငြိမ်းနေနေတာချုပ်ငြိမ်းနေတဲ့ဘောဒုက္ခဖြစ်ပြတဲ့ယုံနာနေဖြစ်ပြတဲ့ညသင်္ခါရဒုက္ခသစ္စာတွေဆိုတဲ့ဒုက္ခဒုက္ခនិရောဓချုပ်ငြိမ်းနေချုပ်ငြိမ်းနေကင်းစိတ်တယ် ကင်းငြိမ်းနေတာတွေအတူတူပါပဲအဲယုံနာအားလုံးဖြစ်ပြဆုံးဒုက္ခကြီးတဲ့ဖြစ်ပြတဲ့ယုံနာတွေအားလုံးကင်းစိတ်ချုပ်ငြိမ်းပြီးသွားတဲ့သဘောဟာနိဗ္ဗာန်ပဲအဲ့ဒီကိုရောက်သွားတာုံငိမ့်မှုညာသက်ဝင်တုံငိမ့်မှုမှာအသိညာလေးသက်ဝင်ပြီးရောက်သွားတယ်အသိညာသက်ဝင်တယ်အသိညာနဲ့မကပါဘူးသူနဲ့တွဲဖက်တယ်မဲခင်7ပါးတရားတွေအကုန်လုံးပါပဲ သမာဓိရှိအပညာသမာသင်္ကပ္ပဆိုတဲ့ကြံစီမှုလည်းပါသမာဝါစာလည်းပါသမာကမ္မရသမာဓိပါသမာဝါယမသမာသတိသမာသမာဓိဆိုတဲ့မဲခင်7ပါးတွေအကုန်လုံးပါပဲအဲဒီသုံငိမ့်တဲ့နိဗ္ဗာန်လေးကိုပြေးဝင်ပြီးတော့သွားတယ်တဲ့ပြုတ်နဲ့ကြာသွားမှာပေါ့သွားတယ်အဲဒီလိုရောက်သွားတဲ့ဥစ္စာကမေဃသစ္စာတရားပဲအဲသုံငိမ့်မှုတဲ့ညာပဲဝင်အဲများပြောလို့ပြုလို့လည်းညာတကူတည်းပဲကောင်းတာပြီးတော့ပြောတာ သူငြိမ်းမှုတွေညာသက်ဝင်သိနေမဲ့ပေရီတဲ့အဲသူငြိမ်းတဲ့သဘောကိုအခါတိုင်းကိုယ်တိုင်တွေ့ရောက်ပြီးတော့သိသွားတာသိမြင်ဆိုရင်တော့ဟိုဒီလိုတစ်ခုကိုဘေးနာချရတာမြင်တာမျိုးဒီလိုတော့မဟုတ်ပါဘူးသူငြိမ်းတဲ့သဘောလေးကိုသက်ဝင်ပြီးကိုယ်တိုင်သူငြိမ်းတဲ့သဘောဖြစ်ပြီးတကလားရောက်ပြီးတော့တွေ့သွားတာကိုယ်တွေ့ပြီးအဲဒီလိုပြီးသွားတာ မဲ့ပဲတဲ့မေဃသစ္စာတရားပဲဒုက္ခនិရောဓဂာမိနိပြီးတာဒုက္ခသူငင်းရဒုက္ခនិရောဓဒုက္ခဤသူငင်းရပြည့်ပြည့်နဲ့ယုံနာနဲ့သင်္ခါရအလုံးသူငင်းရនិရောဓဂာမိနိရောက်တယ်သွားတယ်ရောက်တယ်ဆက်ရောက်ပြီးတော့သွားတယ်အဲဆက်ရောက်ပြီးတော့သွားတယ်ပฏิပဒါအကျင့်အတင်မပြတ်ကျင့်လာတာဒါနေနိုင်ကြတဲ့တဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့ရှုပြီးကျင့်နောက်ဆုံးကြတာဒီထိုက်သွားတာပေါ့တခါတော့ရှုနေတော့ပဲကြောက်အောင်လဲ အဲလောက်အင်အားပြည့်တဲ့ခါကျမှရောက်တယ်အဲ့ဒါအရိယာမေဃသစ္စာပဲတဲ့ခိုင်းတော်လေးလည်းဆိုပါအောင်တော့ချုပ်ငြိမ်းမှုတွင်ဉာဏ်သက်ဝင်သိမြင်မဲ့ပေရီချုပ်ငြိမ်းမှုတွင်ဉာဏ်သက်ဝင်သိမြင်မဲ့ပေရီချုပ်ငြိမ်းမှုတွင် mebe win mebirierii onye m ya be were a ကသစ္စာတရားအဲ့ဒါဟာဘာလဲလို့ဘုရားမေးခွန်းပါဒေဂွေရနဲ့ဒုက္ခညရဂာနိပရိပရာဒုက္ခဤချုပ်ငင်းရာဖြစ်တဲ့ယုံနာသင်္ခါရအလုံးတို့ချုပ်ငင်းရာဖြစ်သောနိဗ္ဗာန်သို့ဆက်ရောက်သောအရိယသစ္စာအရိယတို့သိမြင်ရသောအမှန်တရားကြီးအရိယတွေပြရတဲ့မှန်အရိယတွေရှိသွားတဲ့ကတရားပြရအရိယမရှိသေးခင်လည်း ဝိပဿနာယောဂီတွေသိတာညတော့သိနေတာပါပဲရှေ့ပိုင်းကတော့သိပါတယ်ရှေ့ပိုင်းနဲ့နောက်ပိုင်းရင်းပိုင်းနဲ့ဖြားပိုင်းတော့ပဲကြွားပါတယ်အခုရှုမှတ်နေရတာကဒါကရှေ့ပိုင်းပေါ့ရင်းပိုင်းဟိုကနိဗ္ဗာန်ပြည့်ဝင်သွားတာကတော့အဖြားပိုင်းပေါ့နောက်ဆုံးနောက်ပိုင်းကြမှာဆိုတာနောက်ဆုံးဒီကအင်အားတွေပြည့်ပြီဆိုတော့ဒီကလည်းပြင်းမှရင်တော့နိဗ္ဗာန်သူငင်းရအောင်ပြုတ်ကနေဝင်ရောက်သွားအဲဒီမရောက်ခင်ဒီကအကြီးကျယ်လုံနေရတာအကြီးကျယ်လုံရ လေးဘယ်ရာဝတ္ထုမျိုးမဆိုအောက်အခြေအားစပြီးတော့လောရတာကိုတိုက်ကြီးတစ်ခုတည်တယ်ဆိုရင်အောက်အခြေအားစပြီးကြီးကျယ်လောရတာအထက်ဆုံးပြီးသားတာကတော့အထက်နှကန်းသားနည်းနည်းပဲအပြီးသားတဲ့ကနည်းနည်းပဲရှိတယ်ဥပ္ပင်္ဂရီနဲ့အနည်းငယ်ပဲရှိတယ်အပြီးသားတာဆရာစေတီကြီးတယ်လို့ရှင်လည်းဒီလိုပဲအောက်ပိုင်းကအများကြီးလောက်ရတာအပြီးသားဟိုပေါ်ပိုင်းကျတော့ညွန်နေနည်းနည်းပဲရှိတယ်ပြီးသားတာလေးအဲ့ဒါလို့ သို့တော့အောက်ပိုင်းကဟာတွေမလုပ်လို့ရှိရင်တပိုင်းကဟာကမရှိဘူးတပိုင်းကဟာမရှိသေးလို့ရှိရင်လည်းမပြီးသေးဘူးသူကဒါလည်းဝိပဿနာကတွေမှာအရိယာမေဃသစ္စာကအောက်ပိုင်းကနည်းနည်းကြီးအထုတ်နေရတာအောက်ပိုင်းကတကယ်တလားလောက်အထုတ်ရတဲ့ပုဂ္ဂိုလ်ဟာတလားလုံးလုံးဟာတကယ်အောက်ပိုင်းကြီးလည်းများတယ်တပိုင်းတွေကတည်းကခဏလေးကြောက်သလာကွဲတော့အားထုတ်ရတဲ့ပုဂ္ဂိုလ်သလာကွဲလုံးလုံးနှလားအားထုတ်ရတဲ့ပုဂ္ဂိုလ်နှလားလုံးလုံးဟာအောက်ပိုင်းကကြီးတဲ့ဝိပဿနာရှေ့ကနေအားထုတ်နေရတယ် ခြေပိုင်းကခြေပိုင်းမဲကသစ္စာတွေအာထုတ်နေတယ်။အဲဒါတွေကိုအာထုတ်နေစေမှာအာထုတ်တဲ့ပုဂ္ဂိုလ်ကဒီမဲကသစ္စာတရားတွေပြီးနေတာပါပဲလောကီမဲကသစ္စာခေါ်တယ်လား။လောကီမဲလောကီမဲကသစ္စာတဲ့သူကဒုက္ခသစ္စာတရားတွေကိုအများအားရှုပြီးတော့ဒီနဲ့ဖောင်းနေ၊ပိန်နေ၊တိုင်းနေ၊ကြည့်ရ၊မြင်နေကြတဲ့သတိတွေဖြစ်ပြတဲ့ယုံနာတွေကိုသိပြီးတော့သူကအားထုတ်နေရဒီလိုယုံနာတွေကိုသိပြီးတော့ပြင့်တယ် အဲ့ဒီဖြစ်ဖြစ်ရုံနာနဲ့သိရင်သိရင်နဲ့နောက်ဆုံးကြတော့ကိုယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်နဲ့ပြည့်ဝင်ပြီးတော့သွားတာအဲ့ဒါမှနောက်ပိုင်းကကိုဒီပိုင်းနဲ့နောက်ပိုင်းပဲသွားပါတယ်သူကတော့ကိုဖြစ်ဖြစ်တဲ့ယုံနာနဲ့အာယုံမပြူတော့ဘူးမပြစ်မပြစ်တဲ့ဖြစ်ပြမှုတွေငြိမ်းတဲ့သင်္ခါရတွေလုံးဝငြိမ်းတဲ့စိတ်စိတ်သုံးနေတဲ့သဘောတွေကိုပြည့်ဝင်ပြီးတော့သွားတယ်အဲ့ဒါုံငိမ့်မှုတွေညာသက်ဝင်သိမြင်မဲ့ပေရီတဲ့အဲ့ဒီမဲ့ဟာဘာတော့လို့ကိုမေးတော့ ယမေဝရိယောမေဃောတိယတိရာသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝသမ္မာဝါယာမောသမ္မာသတိသမ္မာသမာဓိသိကိုရဟန်းတို့အရိယမြတ်တော်သင်္ကေဝအင်္ဂါ၈ပါးရှိတော်အရမေဝမေဃောဤမဲ့ပင်လင်ဒီမြတ်စွာဘုရားအမေဃသစ္စာဆိုတာဘာလဲလို့ဆိုတော့ဟာတာပဲလို့အနိဗ္ဗာန်ရှိတဲ့ သဝဲကုံကိုသဝဲကုံဘယ်ဟာလဲဆိုတာပါပဲလို့ဇညွတ်တို့ပြတယ်လို့ခိုင်းကြတယ်လို့သာဥအနိပါရှိနေတဲ့သာဥစွာဘယ်မှာလဲသာပါပဲလို့ဇညွတ်တို့ပြခိုင်းကြတယ်လို့ဟိုမှာဘုန်းကြီးကရခိုင်းတာလေရကဘယ်ဟာလဲဆိုသာပါပဲလို့ဟောလာတစ်ထည့်ကြည့်တော့ခိုင်းကြတယ်မြတ်စွာဘုရားအရမေဝမေရောဒီမဲ့ပဲတဲ့တခြားမဟုတ်ဘူးသာပါပဲသင်ရဒုက္ခချုပ်ခြင်းရတော့ နိဗ္ဗာန်တော့ပြည့်ဝင်ဆက်ရောက်ပြီးတော့သွားတဲ့အရိယာတော့သိရတဲ့အမှန်တရားမေဃဒစ္စတရားဆိုတာဘာလဲဆိုရင်ဒါပဲတဲ့ဒီမဲ့ပဲဒီမဲ့ချမ်းမဲ့မဟုတ်ဘူးတဲ့သူကအဲတော့ဘုရားမှာသူကမေဃဒစ္စသူထင်ရှားနေတာကိုအဲဒီတရားနာတဲ့ပုဂ္ဂိုလ်တွေလည်းများတယ်ထင်ရှားနေတာတော့ဒါပါပဲဆိုပြီးတော့ဟောတယ်အခုယောဂီပုဂ္ဂိုလ်တွေနေရာချင်းလည်းပဲသူကထင်ရှားပါတယ်ဒါပဲလို့ပြောနိုင်ပါတယ် အဲနိဗ္ဗာန်ပြည့်ဝင်သွားတဲ့မေဃတစ္စာဘာတော့ဆိုခုမှတ်ပြီးနေတဲ့အပြီးပါပဲဒါပါပဲပြောနိုင်တယ်ဟုတ်လားဒါပဲဆိုရင်နားလဲတယ်ဒီပြီးနေတာလေးပါပဲဒီပြီးနေတာတွေအရင်သာပြည့်စုံသွားတဲ့ကဒီနေ့ကြလို့ချင်းတင်ကြရင်သာပြည့်ဝင်သွားတယ်အဲမရောက်သေးတဲ့ပုံကိုယ်တွေကလည်းဒီတိုင်းရောက်ရမှာပဲလို့ဆိုတာလောလောတွေကသာယုံကြည်ပြီးတော့သဘောကျပြီးတော့ထားရတာရောက်ပြီးသားပုံကိုယ်တွေကသူပြောကြတယ်ရှိဘူးသူစားပြီးဒီလိုဒီလိုမှရဲမှရင်လည်းဒီလိုရောက်သွားတယ်ဆိုတော့တွေးနေတာပေါ့။ဒါနာရှင်းနေတာ။အဲဒါကြောင့် ဒီမေဃသစ္စာပါပဲလို့မြတ်စွာဘုရားကအရိယောမြတ်သောသင်္ကောအင်္ဂါ၈ပါးရှိသောရမေဝမေကောဤမဲ့ပင်လင်းဒီဒီမဲ့ပါပဲတဲ့တခြားရှားနေပုံယူတာပဲလို့တရားထီတံဤရန်အယမေကောဤအင်္ဂါ၈ပါးရှိသောမဲ့ဒီတရားတာကဓမ္မောပဲနိမှုမူကားသမာရိဋ္ဌိ မှန်စွာမြင်ခြင်းသမ္မာသင်္ကပ္ပမှန်စွာကြံခြင်းသမ္မာဝါစာမှန်စွာပြောခြင်းသမ္မာကမ္မတော်မှန်စွာပြုခြင်းသမ္မာအာဇီဝမှန်စွာတည်မွေးခြင်းသမ္မာဝါယာမမှန်စွာအထုတ်ခြင်းသမ္မာတတိမှန်စွာမရခြင်းသမ္မာသမာဓိမှန်စွာသုစိတ်တည်ခြင်းဟောမဂ္ဂင်7ပါးတရားဒါတွေဟောပြီးသားတွေပါပဲခုဟိုဒီလိုကလည်းကြားဦးမှာမဟုတ်လို့ဘုသူဒ္ဓဖြစ်အောင်လို့ဘုန်းကြီးကထားပြောနေသစ္စာ၄ပါးတွေဒါတွေဟောပြီးတယ် ကဲကဲကဲဒါလေးတွေကနှုတ်တဲ့ကျိုးလည်းကြနေကြမှာပါပဲမရဘူးတဲ့ပုဂ္ဂိုလ်တွေလည်းရှိနေမယ်ဆရာနာတဲ့အခါကြီးဟာဒီမဲ့ခင်ချပါလေးသို့ဘူးသွားလို့ရှင်ကောင်းတာမို့လဲခိုင်းဆိုသမာဓိဋ္ဌိမှန်စွာမြင်ခြင်းသမာသင်္ကပ္ပမှန်စွာကြံခြင်းသမာဝါစာမှန်စွာပြောခြင်း မာကမ္မန္တာမှန်စွာပြုခြင်းသမ္မာအာဇီဝမှန်စွာသမွေးခြင်းသမ္မာဝါယာမမှန်စွာအားထုတ်ခြင်းသမ္မာတတိမှန်စွာမှတ်ရခြင်းသမ္မာသမာဓိမှန်စွာသုစိတ်ကြည် အဲ့ဒါမဂ္ဂင်7ပါးတရားသမာဓိဋ္ဌိမှန်စွာမြင်တယ်တဲ့ယုတ်တရားတွေယုတ်တရားအတိုင်းနာတရားတွေနာတရားအတိုင်းအမှန်တိုင်းမြင်ရမှာဖြစ်တဲ့တရားပြည့်တဲ့တရားတွေဖြစ်တဲ့ပြည့်တဲ့အတိုင်းမမြဲတာတွေမမြဲတဲ့အတိုင်းဆင်းရဲဆင်းရဲအတိုင်းပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားတွေပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားတွေအမှန်တိုင်းမြင်ရမှာအဲဖြစ်တဲ့ယုံနာတွေလုံးဝချုပ်ငြိမ်းသွားတဲ့နေကချုပ်ငြိမ်းတဲ့သဘောတွေအမှန်တိုင်းမြင်ရမှာအဲဒီတော့မှန်တိုင်းမြင်ရတယ် ကာမရိတိပဲတဲ့ခုပေါင်းနေပိန်နေတိုင်းနေရှိတဲ့သတိမှတ်တာဓမ္မတိုင်းမြင်နေတာလေပေါင်းတယ်လာတာတွေတောင်းနေလှုပ်ကြပြီးတော့ပေါင်းတယ်လာတဲ့သဘောသူတကယ်ရှိနေတာပဲမရှိဘဲနဲ့ကိုယ်အလကားစဉ်းစားပြီးကြားသိယူတာမဟုတ်ဘူးအဲမဟုတ်တာကိုဟုတ်လို့ပြီးတော့ယူတာမဟုတ်ဘူးပေါင်းတယ်ပြီးတောင်းနေတက်ကြွပြီးတော့သဘောလေးကသူဟုတ်နေတာပဲဒါယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ပုဂ္ဂိုလ်သတ္တဝါလည်းမဟုတ်တောင်းနေတဲ့သဘောလှုပ်ကြတဲ့သဘောလေးသဘောတရားလေးပဲ ပိန်တာလည်းဒီတိုင်းပဲဆိုင်တာရှိတာကိုယ်တာဆန်းတာကြွတာလှမ်းတာချတာသဘောတရားလေးတွေပဲသိကုသနာကြာစီမှုလေးဖြစ်တာညောင်းတာပူတာနာကျင်ခဲတာဒုက္ခဝေဒနာတွေဝမ်းမြောက်ဝမ်းသာတာဒုက္ခဝေဒနာတွေသဘောတရားလေးတွေကြီးတယ်ပဲအမှန်တိုင်းသိနေတာပဲဖြစ်ခဲ့ဖြစ်ခဲ့မှလည်းယူသူဖြစ်တဲ့အတိုင်းသာလိုက်ယူနေအမှန်တိုင်းသိနေတာမယူဘဲနေရင်တော့အလွဲရောက်တယ်အမျိုးပဲမယူဘဲနေလို့ရှိရင်ဖောင်းနေတာငါပဲ ပိန်းနေတာလည်းငါပဲထိုင်းတာငါပဲထားတာငါပဲဘဝနေတာငါပဲလားနေတာငါပဲသိကုသရကြာနေတာငါပဲဝမ်းမြောက်ဝမ်းသာနေတာငါပဲအဲကိုစင်းရဲ့ပင်မနေတာငါပဲညောင်းတာပူတာလည်းကြက်ကဲတာငါပဲပုဂ္ဂိုလ်သတ္တဝါယောက်ျားပဲမိန်းမပဲစသည်ဖြင့်ဒီရောက်နေတာအများအားရောက်ပါဇာကမပြောဘဲစိတ်ထဲကအဲ့ဒီတိုင်းပဲသိနေတာပဲသူအဲလှုပ်တိုင်းတိုင်းသွားတိုင်းလာတိုင်းအဲ့ဒီလိုဆွဲလာနေတခါတည်းနောက်ကတပြုံကြီးလိုက်နေတာတော့ဉာဏ်နဲ့စဉ်းစားနေစဉ်းစားနေအဲ့ဒါတွေဖြစ် အဲအလွဲသည့်တွေရောက်နေမှားသည့်တွေရောက်အခုရှူတိုင်းရှူတိုင်းဘာရောက်နေလဲဆိုတော့သမာဓိတိမှားစွာပြီးနေတာဖောင်းတက်လာတယ်တော့တောင်းနေတဲ့သဘောတွေတောင်းနေတဲ့တိုင်းပိန်ကြသွားတာထုတ်ကြတဲ့သဘောထုတ်ကြတဲ့အတိုင်းအမှားတိုင်းပြီးယုတ်တရားယုတ်တရားအတိုင်းအာယုံမသိတဲ့ယုတ်တရားလေးတွေဖောင်းတာပိန်တာကိုွေးတာဆန်းတာထိုင်တာထားတာသူကဘာမှမသိတတ်တယ်နေအသေးလိုပဲဘာမှမသိဘူးရှုတာသိတာစိတ်ကိုစဉ်းစားကြံနေတာလေးနာတရားလေးတွေအာယုံသိတတ်တဲ့သဘောနေရာချင်း အာယုံမသိတတ်တဲ့တရားနဲ့အာယုံသိတတ်တဲ့တရားနဲ့ကိုယ်တိုင်ဒီနှစ်ခုပဲရှိနေတာပဲယုံနေတာနှစ်ခုတည်းရှိနေတာပဲသူတိုင်းမှာတဲ့တရားသိနေတာပေါ့ဒီမင်းကစဉ်းစားနေရပါဘူးမှားရင်မှားရင်လည်းအမှားကောင်းလာတော့ရှင်းပြီးတော့သိနေတယ်ပြီးတဲ့အာယုံယုတ်တရားနဲ့မသိတတ်တဲ့ယုတ်တရားနဲ့သိတတ်တဲ့နာတရားနဲ့တို့တို့ကိုတွဲတယ်ပြီးတော့ယုံနာတွေကလည်းခဏမစက်ဖြစ်ပြန်လာတယ်တော့ကြတော့မှားရင်မှားရင်လည်းပေါ်လာလိုက်ကြောက်သွားလိုက်ဖြစ်ပြီးတော့ကြောက်သွားလိုက်ဖြစ်ပြီးတော့ကြောက်သွားလိုက်မမြဲတာလေ

မယမယအာရုံလေးမှာစိတ်တည်ကြည်တာတခြားတစ်ပါးတွေကြောက်ပြီးတော့သွားနေမှာသမာဓိဆိုတာကောင်းတဲ့သမာဓိလည်းရှိတယ်မကောင်းတဲ့သမာဓိလည်းရှိတယ်သမ္မာသမာဓိနဲ့မိစ္ဆာသမာဓိလည်းရှိတယ်လောဘစိတ်ကလည်းသမာဓိပါတာပဲဒေါသလည်းသမာဓိရှိတာပဲမောဟလည်းသမာဓိရှိတာပဲသူတို့လည်းသမာဓိတွေနဲ့ပဲအဲသမာဓိမရှိလို့စိတ်ပြင်းငြိမ်မှုမရှိရင်တခုခုဘာမှလုပ်လို့မရဘူးဥပမာဆိုပါတော့အဲ ဘသူဥစ္စာကိုသွားပြီးတော့ခိုးမယ်လိမ့်မယ်ကွာစိတ်ကူးတာအဲခိုးမယ်လိမ့်မယ်ဆက်စိတ်ကူးကမတည်ကြည်လို့ရှိရင်ဟိုတခြားစိတ်ရောက်သွားရင်ဘယ်ခိုးပြစ်တော့မလဲဘယ်လိမ့်ပြစ်တော့မလဲအခုခိုးမယ်ဆိုတဲ့စိတ်ကတသမတိခိုးနေတဲ့စိတ်တွေကြီးပြီးသက္ကသက္ကစိသက္ကသက္ကစိခိုးသည့်အချိန်တိုင်အောင်လို့တခါလဲစိတ်တွေမပြတ်ဖြစ်သွားတော့ဘူးခိုးမှုတခုပြင်းမြောက်သွားလိမ့်မယ်လို့ကြံတဲ့ပုဂ္ဂိုလ်လည်းလိမ့်မယ်လို့စဉ်းစားတဲ့စိတ်ကလေးဟာကြောက်သွားလို့ကျင်တော့တခြားတစ်ပါးစိတ်ရောက်သွားရင်လိမ့်ပြစ်မှာမဟုတ်ဘူး အဲဒီတော့လိမ်မွေးရစိတ်လေးကသူကစူးစိုက်ပြီးကြီးနေတာနဲ့လိမ်မှုတစ်ခုပြင်းရောက်သွားအဲဒါမကောင်းမှုအကုသိုလ်တွေမှလည်းပဲတမာရီရှိတယ်မိစ္ဆာတမာရီခေါ်တယ်သူကမိစ္ဆာတမာရီနဲ့သူကအလုံးလုံးရတယ်အခုပြုမှပြီးတော့နေတဲ့ဥစ္စာသမာသမာဓိပဲတဲ့အမှန်တိုင်းကြည်ကြည်တာတဲ့ဒါကအမှန်တိုင်းကြည်ကြည်နေအမှန်နဲ့သုစိတ်တယ်ယုတ်တရားယုတ်တရားအတိုင်းနန္တရားနန္တရားအတိုင်းသုစိတ်တယ် လူသဘောနာသဘောလေးတွေအမှန်နဲ့သုစိတ်တွေဖြစ်ပြတဲ့တရားလေးတွေအမှန်နဲ့သုစိတ်တွေသမာသမာတွေအဲ့ဒီမဲ့ကငါးပါးသောတရားတွေဖြစ်တော့သမာဝါစာသမာကာရသမာဇီဝဆိုသောသောကတွေကသီလဆောက်တည်တာတော့ပြည့်စုံနေပါပြီတဲ့မိစ္ဆာဝါစာမจิตတောင်မှုမကောင်းတဲ့စကားတွေမပြောဘူးမိစ္ဆာကာမန္တမကောင်းတဲ့အလုပ်တွေကိုမလုပ်ဘူးသမာကာမန္တဖြင့်မတရားတဲ့သံမွေးမှုတွေမလုပ်ဘူးသမာအာဇီဝဖြင့် အဲမှတ်တိုင်းရှုတိုင်းမှတ်တိုင်းလည်းပဲဒီဟာပြည့်စုံနေတာရှုရှုမှတ်တဲ့ခါဒါတွေပြည့်တာမဟုတ်ဘူးအဲတော့ရှုတိုင်းမှတ်တိုင်းသမာဝါစာလည်းပဲပါဝင်တယ်သမာကမ္မတာသမာဇီဝလည်းပါဝင်တယ်တော့မှတ်တိုင်းမှတ်တိုင်းကမဲ့ကိစ္စပါတရားတွေကပြည့်အဲ့ဒါရမေဝရိယောထင်ကိုဆိုတာဒါပဲဒိင်္ဂီကောအင်္ဂါ7ပါးရှိသောရိယောမြတ်သောရမေဝမေကောဤမဲ့ပင်လင်ဒီတဲ့ဒါမေဃသစ္စာတဲ့မှတ်တိုင်းမှတ်တိုင်းကမေဃသစ္စာတွေပွားနေတာနတ်ဘုဒ္ဓနဲ့ အာယနာကိုဘုဒ္ဓနာရီတော့ဖြစ်ခဲ့တယ်ဖြစ်ခဲ့တော့နီလာမသိရင်ဖြစ်ကုန်မရှိဘူးသူကသက်တာကတော့နီလာသိမှဖြစ်တာနီလာမသိရင်မဖြစ်ဘူးတရားလောင်းတော့29နှစ်မှာဘယ်29နှစ်သူဝသူနာသူသေးယဟနမိတ်ကြီးလေးပါမြင်ပြီးတောင်ဝေကရပြီးတော့တောဆွဲသွားဘဝမနာမသိတဲ့တရားရှာမယ်လို့ဆိုတာထွက်သွားဒီတော့ကဘုရား တရားလောက်မှတရားလုပ်ကြလုပ်ငန်းမပါသေးဘူးဘယ်လိုအားထုတ်ရမလဲဆိုတော့သူစောစောကလည်းပြီးတာတာမဟုတ်ဘူးဘယ်သူမှလည်းသူဟောတာတာမဟုတ်ဘူးသူလည်းစိတ်ကူးမရောက်သေးဘူးဒီလိုအားထုတ်ရမယ်ဆိုတာပဲအဲယုံနာတရားတွေဖြစ်တိုင်းဖြစ်တိုင်းရှိရမယ်ဆိုတော့အဲ့ဒါမသိသေးဘူးသူကမသိသေးတော့သူဘာမှမလုပ်နိုင်ဘူးဟိုဟိုသွားပြီးတော့အားထုတ်ပြီးသွားပြီးအားထုတ်ဟိုဘယ်လိုနေမလဲတော့ပြောတာဘူးသူကဘာမှတိတိကျကျမရှိသေးဘူးနောက် အာလာရရဲ့သေဥဒကရဲ့သေကြီးများဒီသွားပြီးတော့မှနီးနီးရရတယ်ဆိုအာလာရရဲ့သေကြီးသွားရှိအာလာရရဲ့သေဆိုသူကသာသမဘခုနှစ်ပါးရတယ်ယူပဇံက၄ပါးရှိတယ်တော့ကြရင်ဒီဇာနေလည်းဝဲအောင်ပါဒီကတော့တော့ကုန်သွားတယ်အဲယူပဇံ၄ပါးလည်းရတယ်အာယူပဇံ၃ပါး၄ပါးရှိတယ်က၃ပါးရတယ်ခုနှစ်ပါးအဲ့ဒါတွေကသူရနေတယ်သမဘခုနှစ်ပါးရတယ် သူတပည့်ပရိသတ်တွေ300လောက်ရှိတယ်ဆိုတာပဲသူကလက်တွေ့ကမ္မထာနေပြဟိုတုန်းကတော့တရားမပူနေကတော့အဲအမသားကိုသင်ကြားကြော်သောပြီးတော့နေတဲ့ပုဂ္ဂိုလ်ကြီးပါပဲဘုရားတခုလိုဖြစ်နေတာပါပဲဒီအိန္ဒိယကကျမ်းဂန်တွေအဲဘယ်ယသိကြီးသွားတယ်ဘယ်ယသိကြီးသွားတယ်ဆိုဒီလိုယသိကြီးတွေပဲဒီလိုဟာတွေရေးထားခဲ့တာတွေအဲဒါကြီးတွေဒီခါလဲဘုရားလိုပဲအာရုံပြုပြီးတော့ အယုံစီပြုရတဲ့နောက်နောက်နောက်သားတွေကသိပြီးတော့တကယ်အယုံကြည်ကြည့်ကြတယ်ဘဂဝါဆိုပြီးတော့ဘဂဝါခေါ်တာပဲသူတို့အဲ့ဒါသိပြီးတော့ယူသိကြည့်ကြတဲ့ရှေ့ရဲ့ပေကြီးတွေကိုအဲ့ဒီအာလာရရဲ့ပေကြီးအဲ့ဒီတခြားစာကျမ်းဂန်တွေရေးသွားရေးသေးတွေကတလို့တော့ဟုတ်ချင်မဟုတ်မှဒီအာလာရရဲ့ပေကြီးကသမဘခုနဘာရတယ်သူကတန်းကြပါတယ်အဲ့ဒီရဲ့ပေကြီးတတိတွေ300လောက်ရှိတယ်တဲ့သူစီမှာတရားထုတ်နေတာတွေ အာထုတ်ပြီးသားတွေလည်းအများကြီးရှိမှာပေါ့လေသူကအဲအာထုတ်နေတဲ့ပုဂ္ဂိုလ်တွေ300လောက်ရှိအဲဒီမှာသွားပြီးတော့တရားလုံးကသတင်းကြိုကြားတာနဲ့သွားပြီးတော့တရားမိတာသွားပြီးတော့ဆန်းအရှင်အာလာရငါသင်သင်္ထာမှာတရားထုတ်ခြင်းနဲ့လို့ဒီနည်းလေးတရားလည်းအားထုတ်ခြင်းနဲ့လို့ပြောတော့အာလာရရဲ့တရားပြောတယ်သင်္ဘောတော်မှာသူတို့တရားနာကောင်းတယ် သူတို့တရားကလက်တွေ့တရားပဲတကယ်အားထုတ်ကြည့်လို့ရှိရင်ရှင်ဂေါရမတို့လူပညာရှိပုဂ္ဂိုလ်အားထုတ်လိုက်မကြပါဘူးတဲ့ကိုယ်တိုင်တွေ့မှာပဲကိုယ်တိုင်တွေ့မယ်တရားသူတို့ပြောတာကိုသူကမေတော့ဘုရားတော်ကလည်းသဘောကျတယ်ကိုယ်တိုင်တွေ့မယ်တရားဆိုတော့ဟာဒီလိုဒီလိုပါပဲဆိုပြီးပြောတာကိုယုံကြည်ရတယ်မှယုံကြည်မှသားထားရုံနဲ့ဆိုရင်တော့ဒါသဘောကျမှာမဟုတ်သူကကိုယ်တိုင်တွေ့ရမယ်ဆိုတော့သဘောကျရေးကြည့်တာကိုယ်တိုင်တွေ့ဖို့ရေးကြည့်တယ်ကိုယ်တိုင်မတွေ့ဘဲနဲ့ तू तू တွေ့ပါတယ်ဆိုတာနဲ့ ဟုတ်မလားမဟုတ်မလားလည်းမသိဘူးကြာသားကိုသူကြောက်တဲ့တွေ့ရင်လိုပဲဖြစ်မလဲသူကကိုယ်တိုင်လည်းတွေ့ပါဦးမှာပေါ့သူသူတွေ့တဲ့အတိုင်းသူပြောတာနဲ့ယုံနေရတယ်ဆိုပဲနေရာကြမယ်အဲဒီတော့ဘုရားလုံးကလည်းယုံကြည်သဘောကျပြီးတော့ဒီကမ္မထာအားထုတ်မကြခင်နဲ့သမာဘခွန်ပါရပါတယ်ရပြီးတဲ့အခါဆင်ញင်လိုက်တော့သူလိုချင်တဲ့အိုချင်တာချင်းသိချင်းကင်းတဲ့တရားမဟုတ်သေးဘူးခုပြောတဲ့သစ္စာလေးပါးတရားသိတာမဟုတ်သေးဘူးအဲတော့သောသောပိုင်းကအဒီသမာဘခွန်ပါအားထုတ်တုန်းကအခုပြောတဲ့ မေဃသစ္စာတရားမပွားဘူးမေဃသစ္စာတရားဖြစ်ဘူးဆိုတော့ဟုတ်လားဟိုရေသေးကြီးလည်းမဖြစ်ဘူးရေသေးကြီးကနိကာမိအာထုတ်တဲ့ဘုရားအလောင်းတော်လည်းအဲ့ဒီတော့မှမရှိသေးဘူးသူစားအဲဟိုရေသေးကြီးရဲ့တပည့်တွေလည်းအများကြီးရှိမှအဲ့ဒါတွေလည်းမဖြစ်ဘူးနောက်ဥရကရေသေးကြီးထံသွားကြတယ်ဥရကရေသေးအဲ့ဒီမှာဥရကရေရာမဆက်ဆရာကြီးကသမဘာရှိပါလုံးရအဲ့ဒီမှာလည်းဒီနေ့တိုင်းမှာပဲအာထုတ်တော်သမဘာရှိပါလုံးရအဲ့ဒီမှာလည်း သမမကျပါရလို့စဉ်းစားကြည့်တဲ့အခါကျတော့သူလည်းပဲဒါလည်းပဲဝိညာဉ်တွေသိချင်းကင်းတဲ့ကြံမဟုတ်သေးဘူးဆိုတာသူသိတယ်။အဲဒီမှာလည်းပဲခုမေဃသစ္စာကြံမပါဘူး။ကျွအားထုတ်ရတာပဲသမထတွေနဲ့သမာဓိတွေမေဃသစ္စာကြံမပါဘူး။အဲရသေကြီးတွေလည်းမေဃသစ္စာကြံမပါဘူးသူတပည့်တွေလည်းမပါဘူး။ဘုရားလုံးတော့လည်းအဲဒီကသာထုံးကသမယသစ္စာကြံမပါဘူး။နောက်ဘုရားလုံးကနောက် သူ့အတူသွားပြီးဥရဝေရတော်မှနေပြီး၆နှစ်ကြာကြာဒုက္ခသရိယာရှင်းရှင်းတယ်ဒုက္ခသရိယာဆိုတာတချို့ကဒုက္ခသရိယာလို့ခေါ်ကြတယ်လို့သူဒုက္ခမဟုတ်ဘူးဒုက္ခရတယ်ဒုက္ခရပြုနိုင်ခဲ့တယ်လို့ဆိုတယ်ဒုက္ခဆင်းရဲတာကတော့ဟုတ်တာဘူးသူကနားလည်တာကလည်းဒုက္ခဆင်းရဲကနားလည်နေကြဒုက္ခသရိယာဆိုပြီးသူကခေါ်နေကြဒုက္ခသရိယာမဟုတ်ဒုက္ခရသရိယာလေဒုက္ခရပြုနိုင်ခဲ့ပြုပြုနိုင်ခဲ့တယ်တဲ့ဒီရှင်မျိုးကတော့ဘာလို့ပြုနိုင်ခဲ့လဲဆိုတော့သူက အစာရည်စားတွေဖြတ်ပြီးတော့ကျင့်တာကိုမစားမတော့ဘဲနဲ့လုံးလုံးမစားမတော့ဘဲနေလို့ကျင့်ဟိုမလျော်လို့အဲအ ਨੇ အ ਨੇ ဆုံးကြောင်သူဘယ်လောက်တောင်ဆိုရင်ဒီနေ့ကိုလက်ကလေးနဲ့တကောဆိုတယ်လက်လက်တစ်ဖက်နဲ့တကောပေါ့လေလက်တစ်ဆွန့်လို့ပေါ့အဲဒါပဲကျူကြီးလေးဒါလေးတော့ပောက်ပြီးတော့နေတာကိုအဲတော့ဒီလောက်ကြောင်သာရတယ်ပြပြီဒါတနေ့တည်းရလည်းမဟုတ်ဘူးသူက 6နှစ်အတွင်းမှာ6နှစ်နီးပါးလောက်ပဲဖြစ်မှာပဲသူအဲဒီလောက်နေတာပေါ့မသေးရမယ့်ပုဂ္ဂိုလ်မဟုတ်ပဲသေသေးမယ့်ပုဂ္ဂိုလ်လို့ဆိုသေးတော့သေသွားတယ်ဟုတ်မဲ့သူကသေရမှာမဟုတ်ပစ္စည်းမပုဒ်ကဘုရားတရားမဲ့ပုဂ္ဂိုလ်မသေတော့မသေးဘူးအဲဒီတော့အဲ့ဒီအတွင်းမှာ6နှစ်လုံးလုံးဒုက္ခတွေရောက်ပြီးတော့ကျင့်နေရတာအဲ့ဒါမေဃသစ္စာတရားမပါဘူးဒီထဲမှာမပါဘူးမေဃသစ္စာတရားပါတာမဟုတ်သေးဘူးနောက်မှဒီဒီတရားတွေကိုကျင့်နေတာငါပင်မယုံရှိတာပဲကြာလဲကြာပြီ ပူခြင်းနာခြင်းသိခြင်းသိခြင်းတဲ့တရားလည်းဘာမှမတွေ့ဘူးကျင်းမှုကအရေးနေပြီလည်းမတွေ့ဘူးဒီထဲမှာဆိုပြီးတော့နောက်အာနာပါနဇံရှိရကြဘူးလို့အဲဒီဇံလေးချင်းကောင်းမှာပဲဆိုအာနာပါနဇံကိုအထုတ်ခြင်းတော့နောက်ပြန်ပြီးအသာသာသာသာပြီးတော့မှနောက်အာနာပါနဇံကိုရအောင်အထုတ်ပြီးတော့မှအဲဒီတော့ကလည်းမေရဇံမပါသေးပါဘူးအာနာပါနဇံရပြီးတော့နောက်မှဘောရီဝင်အော်ယရနာပလင်နဲ့ထဲတော်ဘုပဲထိုင်နေပြီးပရိစ္ဆမဥပ္ပတရားတွေအကြောင်းကျိုးတရားတွေသိမြင်လာ စ္စာဘုရားတရားတွေဒီနေ့ကြာဟောရအောင်အဲအကြောင်းကျိုးတရားတွေဆင်ញင်ပြီးတော့ခန္ဓာ၅ပါးရဲ့ဖြစ်ပျက်ကိုရှုရဲတဲ့ဒီမှာသူကသဘောပေါက်လာတာဒီမှာဘုရားဘုရားလောင်းကဒီမှာခန္ဓာ၅ပါးရဲ့ရှုရဲမိသနာမျက်စိကမြင်နိုင်သားကကြားတယ်နှာခေါင်းကနားနဲ့တရားရတာစသဖြင့်ကိုယ်ဝတ္တုတင်စီကုစဉ်းစားကြံစီတဲ့တွားကြောက်ပါပေါ်တိုင်းပေါ်တိုင်းယုံနာလေးရဲ့ပြစ်လိုက်ပြစ်လိုက်ပြစ်လိုက်တဲ့အစနဲ့အဆုံးနဲ့ဒါအပိုင်းခြားလေးတွေနဲ့သိအောင်လို့ရှုတာခန္ဓာ၅ပါးတော့ ဥရိယဘယအာမစ္စသစ္စာနာဥပါဒနဲ့ခန္ဓာနာမစ္စုပါဒနဲ့ခန္ဓာသစ္စာနာဥပါဒနဲ့ခန္ဓာနာဥရိယဘယနုပတိဝိဟာတိသစ္စာနာ၅ပါးကုန်သောဥပါဒနဲ့ခန္ဓာနာဥပါဒနဲ့ခန္ဓာတို့ဤငါပဲမြဲတယ်ပုဂ္ဂိုလ်သတ္တဝါပဲလို့ဆွဲလာနိုင်တယ်ခန္ဓာ၅ပါးတရားတွေတဲ့အဲဒါဥပါဒနဲ့ခန္ဓာခေါ်တယ်မျက်စိကမြင်ရကနေပြီးတော့ဆွဲလာတာပဲမြင်ရနေငါမြင်တယ်ဘုသူမြင်တယ်

အဲဒီဥပါဒณะခန္ဓာ၅ပါးတို့အဖြစ်အပျက်ကိုရှုပြီးတော့နေတော်မူတယ်တဲ့အဲဒီကဝိပဿနာဉာဏ်ဖြစ်တာအဲဒီကြမှာမေဃသစ္စာဖြစ်လာတာအဲဒီလိုရှုရင်းရှုရင်းနဲ့နောက်ဆုံးဝိပဿနာဉာဏ်သင်လိုက်တဲ့ဒီသောတာပတိမဉ္ဇဏ်ပုံညာနဲ့နိဗ္ဗာန်ပြုဝင်ပြီးတော့ပြီးသွားအဲဒီကမေဃသစ္စာဖြစ်စကားဆက်ပြီးတော့ရှုတော့ဝိပဿနာဉာဏ်သင်လိုက်တဲ့သရာဟိမေဉာဏ်ပုံညာနဲ့နိဗ္ဗာန်ကိုသိမြင်ပြီးတော့ပြုဝင်ပြီးတော့သွားကြတယ်ဒါလည်းမေဃသစ္စာစကားဆက်ပြီးတော့ဝိပဿနာရှုတော့အနာမိမဲ့ပုံနဲ့ နိဗ္ဗာန်ကိုပြည့်ဝင်သိမြင်ပြီးတကလားသွားဒါရမေကသစ္စာနောက်နောက်ဆုံးတစ်ချိန်ကြာရဟတမေပုံနဲ့နိဗ္ဗာန်ကိုသိမြင်ပြီးသွားတဲ့အခါအဲ့ဒါဘုရားပြည့်တယ်လို့ဆိုတာပဲဘုရားပြည့်လည်းရောက်တယ်လုံးဝတရားတွေလည်းပြီးသွားတယ်တဲ့ဒီချိန်မှာဘုရားပြည့်တယ်ဆိုတာဒါပဲသမသိသေးတရားတွေပြီးသွားတာပဲအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းတော်တာတော့သိတာပေါ့ဒါပေမဲ့လို့အကုန်လုံးတရားတွေသိတာမဟုတ်တော့ဒါကတော့ဘုရားတော်မှဖြစ်ဘူးလို့ဆိုတာ ဒီသာရိပုတ္တရာလည်းပဲပြီးတော့ပြီးတာဒါပဲမဲ့လို့အလုံးစုံပြီးတာမဟုတ်လို့ဘုရားတော်မှပြည့်ဘူးအဲဘုရားကတော့အလုံးစုံကိုပြီးဒီရဲ့ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုအရိယမညာပူညာနဲ့အရဟတမေပူညာနဲ့သိမြင်တဲ့အခါမှာယ ahanan လည်းပြည့်အလုံးစုံသောတရားတွေလည်းပြီးတော့တာကျေဥစွာပြီးပြီးတော့သွားတယ်လို့ဘုရားကိုဗုဒ္ဓသစ္စာလေးပါးတရားတွေကိုအကုန်လုံးသိသွားတာတဲ့သိသိသိတဲ့တရားတွေကိုအကုန်လုံးသိပြီးတော့သွားတယ်သမ္မာသမ္ဗုဒ္ဓ မဖောက်မပြန်ကိုယ်ပိုင်ညာနဲ့တမ္မာကမဖောက်မပြန်အမှန်တိုင်းသိတယ်တန်ဆိုတာကိုယ်တိုင်းသိတယ်မဖောက်မပြန်မမကကသိကိုယ်တိုင်းသိတယ်ဆိုတာကိုယ့်အကိုသိတော့ပြောရလဲအမှားတယ်ရှင်းရှင်းပဲဒီမြတ်စွာဘုရားသိတာကတော့အမှန်သိတယ်မှန်ပြီ။မှန်သိတာကလည်းသူများစီကနေပြီးနိနေပြခံပြီးသိတာလည်းရှင်းနေတယ်။သူတို့မြတ်စွာဘုရားသိတာကတော့ကိုယ်တိုင်သိတယ်။အမှန်ကိုယ်တိုင်သိတယ်။တရားတွေကိုယ်တိုင်သိတယ်တဲ့။ဘာလဲဒီသစ္စာလေးပါးတရားတွေဟုတ်လားသစ္စာလေးပါးတရားတွေ ဘောရသစ္စာလေးပါးတရားတွေအမှန်တိုင်းသိတယ်အလုံးစုံသောတရားတွေလည်းအကုန်လုံးသိပြီးတော့သွားတယ်အဲဒါသမ္မာသမုဒ္ဒရာဘုရားဖြစ်တဲ့ကြောက်သွားတယ်အဲဒါမေဃသစ္စာကနေပြီးနိဗ္ဗာန်ကိုပြည့်ဝင်သွားစေတယ်အောင်လို့လမ်းမှာသွားတဲ့ပြင်ဆက်ရောက်ပြီးတော့သွားတာအခုယောဂီတွေလည်းအဲဒီလိုပဲသွားနေတာပဲဒါရောက်တဲ့ပုဂ္ဂိုလ်လည်းရောက်နေတာနောက်မရောက်သေးတဲ့ပုဂ္ဂိုလ်လည်းရောက်မှာပေါ့ကဲကဲကဲမြတ်စွာဘုရားလည်းအာရုံပြုအောင်ရောက်လာတော့ဆိုဦးမှာပဲဘုရားအာရုံပြုလားလုံခဲ့တဲ့နှစ်ပေါင်း2500ကျော်ကာလက 1500နဲ့50လောက်ကပေါ်တယ်1500နဲ့50လောက်ကအိန္ဒိယနိုင်ငံမေဇီမာလို့ခေါ်တယ်အိန္ဒိယနိုင်ငံအလယ်ပိုင်းဘုရားကရာဌာနဘောဓိပင်အောင်ဘုရုံကတော့တော်ကြီးကုရုကလာတော်ဘုရုံကတော်ကြီးကုတော့လေလူတွေပါတယ်လူချုပ်ပွေလို့ပါပဲဘုရုံကတော့တော်တယ်အမှန်သိရင်ကြီးရာဌာနပါပဲအဲဘောဓိပင်အောင်ရလာပလင်ပေါ်မှာထောက်ဝဲပုတ်ပြီးတော့သံဃာ၅ပါးတရားတွေခုနပြောတဲ့မေဃသစ္စာတရားတွေပွားတယ် ခန္ဓာ၅ပါးတရားတွေမြင်နိုင်ကြတဲ့ဒွါကြောကပေါ်တယ်ပေါ်တယ်နဲ့ယူပြီးတော့ခုရှုသလိုပဲခုယောဂီပုဂ္ဂိုလ်တွေရှုတာတော့ကိုယ်တဏ္ဍဖြစ်ဖြစ်တဲ့တရားတွေရှုနေတယ်အဲဒီလိုရှင်းရှင်းနဲ့ဘုရားပြည့်ရောက်တော့တဲ့ဆိုသမ္မာသမ္ဗုဒ္ဓောသစ္စာ၄ပါးအသိသောတရားတို့ကိုမဖောက်မပြန်ကိုယ်ပိုင်ညာဖြင့် မှန်စွာသိတော်မူသောမြတ်စွာဘုရားသမ္မာသမ္ဗုဒ္ဓောသစ္စာလေးပါးသတိသောတရားတို့ကိုမဖောက်မပြန်ကိုယ်ပိုင်ဉာဏ်ဖြင့်မှန်စွာသိတော်မူသောမြတ်စွာဘုရား သမ္မာသမ္ဗုဒ္ဓောသစ္စာလေးပါးအသိသောတရားတို့ကိုမဖောက်မပြန်ကိုယ်ပိုင်ဉာဏ်ဖြင့်မစွာသိတော်မူသောမြတ်စွာဘုရားအဲဒီမြတ်စွာဘုရားရှင်းဥစွာသစ္စာလေးပါးတရားတွေ မေဃသစ္စာတရားတွေကျေဥစွာပွားများပါမိမိပွားများထားတဲ့တရားတွေကိုဟောလို့အစဉ်ကိုယ်နဲ့ညအစရှိသောသာသနာတော်ရှိတဲ့တတိသာဝကပုဂ္ဂိုလ်တွေကဒီမေဃသစ္စာတရားတွေပွားတာအဲဒါမြတ်စွာဘုရားဟောထားတဲ့တို့မောလို့ရှိရင်ဒါတွေဘယ်သူမှပွားရတာမဟုတ်ဘူးဘယ်သူမှရှုရတာမဟုတ်ဘူးခန္ဓာ၅ပါးတရားတွေရှုရမှန်းကုန်မသိဘူးဟုတ်လားသူများတွေမပြောနဲ့အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေအာမထုတ်ခင်ကမသိဘူးဒီလိုရှုရမှသာမသိဘူး လိုဒီလိုရှုရရင်ဒီလိုရှုလို့ရှိရင်မက္ကသစ္စာတရားဖြစ်တယ်ဆိုတာမသိဘူးတချို့အာထုခါသာတောင်းတဲမသိသေးဘူးဆိုတာဟုတ်လားသူများတွေလည်းဒီလိုနေမှာဘုန်းကြီးများလည်းဒီလိုပဲဆမအာထုခါသာတဲမသိသေးဘူးလို့ဆရာတွေကခိုင်းလို့ရကျွနေရဘာမှမထူပါဘူးဒီလိုကျွနေရတာလည်းအောင်းမယ်လို့အဲနောက်ကြတော့တမျိုးတမျိုးပြင်ပြီးရှုရအောင်မလို့ဘာလို့လဲအောင်းမယ်ပဲဟုတ်မလဲသူကဓွားကြောက်ပါဖြစ်ခဲ့ကြုံတာနဲ့ကျွနေတာအကုန်လုံးက

အလိုလိုပြည့်ဝင်သွားမှာအလိုလိုပြုတ်ကနေသူ့ဘာသူရောက်သွားမှာဟောပြီးသွားနေတဲ့ပုဂ္ဂိုလ်ကသွားရင်သွားရင်နောက်ဆုံးခြေလမ်းကြတော့ကိုလိုရရောက်တယ်လို့ပဲအဲ့ဒါလိုတခါလဲနောက်ဆုံးအမှတ်ကြလို့ညမရင်မရင်နဲ့ဒီနိဗ္ဗာန်တရားကိုရောက်သွားအဲ့ဒါမေဃသစ္စာတဲ့အဲ့ဒီမေဃသစ္စာမှာမေခင်ရှင်ပါမေခင်ရှင်ပါတဲ့မှာသမ္မာသမာဓိရောက်သမောဇာဘိက္ခွေသမ္မာသမာဓိဘိက္ခွေယံတို့သမ္မာသမာဓိ သမ္မာသမာဓိမဲ့ခင်တိကဓမောဇဘေဘာနိဣဒဝိဝေဘိကုဝိဇဝကာမေဝိဇာအကုသလိဓမေပဝိတကံပဝိသရဝေကာသံပိတိဒုက္ခပထမဇရဥပသမေဇဝိရတိဘိက္ခုယာနောဣဒဣဒသနာတော်၌ဘိက္ခုယာနေဘိက္ခုသံဃာသေးကိုရှင်းမြင်သောယောဂီပုဂ္ဂိုလ်သည်ကာမေဟိကာမဂုဏ်တို့မှာ

ကိုယ်စိတ်ချမ်းသာမှုဒုက္ခရှိသောပထမဇာနံပထမဇာန်တို့ဥပါဒံပိစာရောက်ရဝရတိနေမြတ်စွာဘုရား၏သာသနာတော်ကယဟယောဂီပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ကပထမဇာန်ရောက်ပြီးတော့နေတယ်ဇာဆိုဇာဆိုကျူတာပါပဲလေးပါးရှိတယ်သူလေးစင်ရှိတယ်သူကပထမဒုတိယတတိယသုဒ္ဓနာမည်ပေးတာအဲပထမဒုတိယတတိယသုဒ္ဓ အစင်တန်း၄ခုကိုဇန်၄စင်ကိုဇန်၄စင်ကိုရှုတဲ့ရှုတဲ့အစင်လေး၄စင်တစ်စင်နဲ့တစ်စင်နဲ့သူကပိုးပြီးတော့တခါလဲနည်းနည်းပိန်မွေ့ပြီးတော့သွားတဲ့တရားတွေပါအဲဇန်လေး၄ခုအစင်ပေးတာဇန်ဆိုတာဘာတော့ဆိုတော့သူစိတ်တမှုကရွေရှုဇန်ဟုခေါ်သည်ဘုရားတောင်းလို့ပေးဇန်ဆိုရှုတာပဲနိဝရဏတရားတွေကိုလည်းပဲ လောင်ကျွမ်းဖြစ်စည်းရတဲ့စัจจิမဲ့တရားတွေကိုလည်းလောင်ကျွမ်းတယ်လို့သာခေါ်တယ်။အမှန်ကတော့ရှုတာပါပဲ။အဲအာယုံကိုကာရရှုတယ်။အာယုံကိုကာရရှုလက္ခဏာကိုကာရရှုတယ်။ကာရရှုတော့ရင်သူကံလို့ခေါ်တယ်။ကဲကဲကဲဆိုသားမအောင်လေ။တနည်းလည်းဆိုပြီးသားတွေပါဒီဥစ္စာတွေ။တနည်းကတော့လိကြသွားပြီတိုင်းတလားမကဘူးနဲ့တူတယ်။အဲတချို့ကတော့တချို့ကတော့မမီးနေမမမီးမကြောက်ဘူးတဲ့ပုဂ္ဂိုလ်တွေညမှာပါပဲ။ကဲဆိုဆိုဆို သူဆိုင်တမှုကာယေစုဇံဟုခေါ်သည်သူဆိုင်တမှုကာယေစုဇံဟုခေါ်သည်သူဆိုင်တမှုကာယေစုဇံဟုခေါ်သည် ဇာနာပုဂ္ဂိုလ်ကဇာနာဆိုတဲ့ရှုတာကပ်ပြီးတော့ရှုတာတဲ့အာယုံကပ်ပြီးတော့သူစိုက်တမှုစိုက်ရရှုဇံဟုခေါ်တယ်မဲကမဲဆိုတာကလည်းမဲကမဲကဆိုတာလမ်းမယ်လမ်းဆိုတာရောက်ကြောင်းပေါ့လမ်းဆိုတာအလိုကြည့်ရဌာနတွေရောက်ကြောင်းပဲဘုရားတော်တဲ့လမ်းဘုရားရောက်ကြောင်းပဲဈေးတော်တဲ့လမ်းဈေးရောက်ကြောင်းပဲသူကယုံတော်တဲ့လမ်းယုံရောက်ကြောင်းအဲသမောစိတ်တော်တဲ့လမ်းဆိုသမောစိတ်ရောက်ကြောင်းပဲ အဲ့ဒါလိုပဲဒီမက်ကမက်ဆိုတာလည်းဒီယောက်ျောင်းတရားအဲ့ဒါလမ်းအဲ့ဒါလည်းမက်တွေမျိုးမျိုးရှိတယ်မိစ္ဆာမက်တမ္မာမက်မျိုးမျိုးရှိတယ်ငရဲသွားရငရဲရောက်တဲ့မက်လည်းရှိတာပဲတိရစ္ဆာန်ဖြစ်တဲ့မက်လည်းရှိတာပဲတိရစ္ဆာန်ဖြစ်တာလည်းရှိတာပဲအဲလူဖြစ်တဲ့မက်နတ်ဖြစ်တဲ့မက်ရှိတယ်လားနေမျိုးမျိုးရှိတယ်အဲနိဗ္ဗာန်ရောက်တဲ့မဲ့ဒါမေဃသစ္စာတရားနိဗ္ဗာန်ရောက်တဲ့မဲ့ခုနနိရောဓချုပ်ငြိမ်းရာကိုဆက်ရောက်ပြီးတော့သွားတယ်မဲ့အဲဒါမှသူက ဒီဒီအရိယာမက်ကဒီဥစ္စာအဲဇန်ဆိုတာကလည်းဒီဇာမျိုးမျိုးရှိတယ်သူကလည်းကျူတာတယ်သူလည်းပဲမကောင်းတဲ့ဇာနဲ့လည်းရှိတယ်သူကအခုဇာကတော့အာယုံကပ်ပြီးတော့ကျူတာတယ်သူ့ဆိုင်တဲ့မို့သူ့သူ့ဆိုင်ဆိုင်အာယုံကပ်ပြီးတော့ကျူတာဇာမဲအဲဒီဇာကသမထဇာနဲ့ဝိပဿနာဇာနဲ့မျိုးရှိတယ် သမထဇံဝိပဿနာတံကွယ်ရသည်တဲ့သမထသမာဓိတက်တဲ့ဖြစ်တဲ့ဇံသမထဇံကွယ်ဝိပဿနာရှိတဲ့ဇံကဝိပဿနာဇံကွယ်တယ်ဇံနှစ်မျိုးရှိတဲ့အတိုင်းဆိုသမထဇံဝိပဿနာနတံကွယ်ရသည်သမထဇံဝိပဿနာနတံကွယ်ရသည်သမထဇံ ဇံနတံကွဲပြားသည်သို့မထဆိုတာနိဝရဏကိလေသာတွေငြိမ်းစေတတ်တယ်တဲ့သမထဆို ကိလေသာသမေတိတိသမထောကိလေသာនិဝရဏကိလေသာတို့ကိုသမေတိငြိမ်းစေတာဤတို့ကြောင့်သမထောသမထနိသမထဆိုတာនិဝရဏကိလေသာတွေငြိမ်းစေတာនិဝရဏဆိုတာတားမြစ်တတ်တဲ့တရားတွေဘာဝနာလို့ကိုပြည့်စည်ရတဲ့တရားတွေဘုရားသနာရှိနေလဲသူကပြည့်စည်တာပဲအောင်းနေပိန်နေထိုင်နေအထိတယ်မှာဟောလူရင်တဲ့အာယုသိကူးမိသွားကာမစ္ဆာနိဝရဏဝင်လာတာတိုင်းမင်းအမင်းရှုတာတွေ ကြလိုက်ဦးကွာငါဖြစ်လိုက်ဦးမယ်ဆိုဝင်ကြိတ်လာတခါတခါမေ့ပြီးတော့တော်ကြားနေလို့ဟောမှတ်မိတာတော့ပြည့်သွားတယ်ဟုတ်လားအကျိုးတော်ကြာမှသတိရတယ်တော်ကြာမှသတိရအကျိုးဟိုလူကြောက်နဲ့စကားပြောလို့တော်ကြာမှအာငါဟိုရောက်နေပါဘောဆိုသတိရအဲဒါကာမေသနာနိဝရဏတရားတွေတဲ့ဘာဝနာကိုသူကပြည့်အောင်လို့သူဒီနေ့ဝင်နေလို့ချင်းအဲ့ဒီပုဂ္ဂိုလ်တရားမတည့်ဘူးနိဝရဏတွေနည်းနည်းဖြစ်တဲ့ပုဂ္ဂိုလ်တရားမတည့်ဘူး တရားအာမရုပ်ခင်ကလည်းသူကတားမြစ်တယ်နိဝရဏဆိုတာတရားထုတ်တော့မကြံတဲ့ကသူကအဲတရားထုတ်ရလို့ဟာဒီလူကလေးတွေကျက်သွားမယ်ဒီလူနဲ့တွေ့ဝရမတွေ့ရပဲနေမယ်အဲဒီနေရာသွားဝရလည်းမသွားပဲနေမယ်အဲဒီလိုစကားတွေမပြောရပဲနေမယ်စသဖြင့်ကိုလိုကိုလိုရှိတာလေးတွေကိုနှစ်သက်သဘောကျတာလေးတွေပြက်မှာဆိုတော့ဟောတရားအာမရုပ်ဖြစ်ဘူးဒီလိုပုံကိုယ်တွေရှိတယ်ကျိုတရားနာတွေပါတော့မလာနိုင်ဘူး ကုသိုလ်ကောင်းမှုတွေမလုံးနိုင်မှုတွေဥစ္စာအရင်ကာမစ္ဆာနိဝရဏကတားထားလို့မသွားနိုင်မင်းအလုပ်ပြက်လိမ့်မယ်ဟုတ်လားအဲတရားသွားလာလို့ရှင်မင်းအလုပ်ပြက်မယ်တရားသွားအားထုတ်လို့ရှင်မင်းအလုပ်တွေပြက်သွားမယ်နေထိုင်ရေးစားရေးတော်ရည်တွေမင်းချွင်းရင်းသွားမယ်ရမယ့်ဥစ္စာတွေမရဘဲနဲ့ပြက်သွားမယ်ဟုတ်လားစိတ်ထဲကပေါ့မပြောဆိုတဲ့သူကပြောနေတယ်လို့ပဲဟုတ်လားသူများတွေမကြားတာတွေခုပဲကိုယ့်ဟာကိုယ်တော့သိနေတယ်ကိုယ်စိတ်ကနေအဲသွားလို့မတော်သေးပါဘူးဆိုပြီးနေလိုက်ကြတယ်အဲနောက် နောက်ရကြမှာသွားတော့မယ်နောက်လာကြမှာပဲနောက်တစ်နေ့လောက်ကြမှာလေဤတဲ့ခါခြောင်တဲ့ခါဟိုကားကျခြောင်ကောင်းပါရဲ့ဆိုရင်ရက်ဒီပါလေကျွတ်ကျွတ်တာအဲ့ဒါနိဝရဏကတားတာလို့နိဝရဏကတားတာတရားထုတ်နေရင်လည်းအဲဒီလိုပဲလူချင်းတဲ့တဲ့အာယုန်တွေသိရောက်နေဟောလို့ကြည့်ရနေတာသာမစ္ဆနာသာမစ္ဆနာတွေမျိုးဗျာပါရသိတဲ့သိဆိုတာလည်းရှိတယ်ဟာသိကျက်နေဒေါသဖြစ်နေတာလည်းပဲတရားတရားတွေပြက်တာပဲရှင်းနာမိတာတွေတိုင်းတိုင်းပြင်းနေတာတွေအဲ့ဒါလည်းယူကြည့်

ဝိုင်းပြီးတိုက်တွန်းလို့အာနာပါနာနဲ့ရှုလာအားထုတ်ရတယ်သိက္ခာသာပြင်းပြင်းဒီလိုကြည့်ရတယ်သူကဟောအားထုတ်နေရင်လည်းပဲဒီလိုပြင်းနေတာတွေရှိတာပဲအားထုတ်နေရင်လည်းသိက္ခာရော့တယ်ပြင်းနေတာပြင်းမိတာတိုင်းတိုင်းပြင်းနေတာတွေသူကလည်းတားတာပဲဘာဝနာမဖြစ်နေအောင်တော့မင်းနိဗ္ဗာန်သွားမလို့ဆိုမသွားနိုင်အောင်တော့လို့ဆိုပြီးတားတယ်လို့ပဲသူကပြင်းတယ်နိဝရဏတွေဟောပြီးတော့ဥဒိစ္စတဲ့ပုဂ္ဂုစ္စတဲ့သိကြံလွင်နာတဲ့သိက္ခူပါနာတဲ့ သိကြမလားသာကရအများကြီးကြပါတယ်ပုဂ္ဂိုလ်သာကရပုဂ္ဂိုလ်တိုင်းမရှိပါဘူးကိုယ်မှာကျူးလွန်တာမှားယွင်းတာလေးတွေကျင်တော့သိမကြမလားဖြစ်ဒီသိပ္ပန္နာတယ်ဒါတချို့ပုဂ္ဂိုလ်နည်းနည်းပါအထူးအချင်းတော့ရဟန်းများဖြစ်တတ်တယ်ရဟန်းများတော့အာဘာကြီးငယ်တွေကျူးလွန်နေလို့ကျင်အဲဒီလိုပါတွေကဖြစ်တတ်တယ်သူကကိုဒီလားနဲ့သာပြီးစဉ်းစားလိုက်တဲ့ကသိပ္ပန္နာဝိသိကိစ္စယုံမှားမှုတယ်ယုံမှားမှုကလည်းရှိတယ်ဒီဥစ္စာလည်း ယုံမနေတာနဲ့ဟုတ်မဟုတ်ပါမလားဆိုတာနဲ့တရားကောင်းအားမတူဘူး။သောသောကလည်းပဲယုံမနေတာနဲ့တရားအားမတူတဲ့ပုဂ္ဂိုလ်တွေတော်များများရှိတယ်ဒါတွေကလည်းတရားတွေကြားနာရမယ်ဟုတ်မလားမဟုတ်မလားသွားရတော်မလားမသွားရတော်မလားတော့ကြလို့ရှိရင်တောက်ပြသုတ်ဖို့ခက်တယ်။ဟုတ်တရားထုတ်ပြီးလို့ရှိရင်သူများလည်းပြင်းပြင်းမပြင်းရင်ခက်တယ်။တော့ကြမဟုတ်ရင်ဖြင့်တရားလမ်းလွဲနေခက်တယ်စသည်ဖြင့်တို့ယုံမတွေပြင်းတယ်။အဲဒီယုံမတွေကတားနေတာနဲ့လည်းတရားမပြင်းဘူး။အားထုတ်နေသေးမှလည်းဟုတ်မဟုတ်ပါမလားဆိုရင်အသိစွေစွာပြင်းနေဟောတရားမတက်တော့ဘူး။ အဲဒါကြောင့်အဲဒီနိဝရဏတရားတွေဒီနိဝရဏတရားတွေသမာဓိကညင်းစေရတယ်ပထဝီကတိုင်းစားသောအာယုန်တွေကိုကျွမတာကိုပထဝီပထဝီပထဝီစသည်ဖြင့်ကျွမတော့သတ္တဝန်တဲ့ကျွလဲတူတူပါပဲသမထသမထကမ္မရနေရာချင်းအဲကျွတော့ကြားတဲ့တော့និဝရဏတွေဖြစ်တာပေါ့တော့ကြာရင်လူချင်းနေတဲ့စိတ်တွေဖြစ်တဲ့တော့ကြာပြာပါရဒေါသတွေဖြစ်တဲ့တော့ကြာပြင်းလိုက်တော့ကြာလို့ရှိရင်ယုံမှားလိုက်တော့ကြာစိတ်ကြမ်းလိုက်ဖြစ်တာပဲအဲនិဝရဏအဲဒီនិဝရဏတွေကိုဒီက အတင်းမဲပြီးတကလားရှုတော့ရှုပါများတော့တမာရီစိတ်ကတီးလာရှုရရှုရအယုံလေးမှပဲဒီတာပထူကတိုင်းဆိုရင်ပထူကတိုင်းပေါ်မှာကြီးတဲ့ပထူပထူပထူကတိုင်းဝင်တဲ့စိတ်ကလေးဝင်ပြီးချစိတ်မသွားတော့အဲ့ဒါသမထကနေသမာဓိကနေပြီးនិဝရဏတွေငြိမ့်စေတာတဲ့သမာဓိအားကောင်းရင်ငြိမ့်တယ်ကုသဘာသာရှုတဲ့အခါလဲသမာဓိအားကောင်းငြိမ့်တယ် တမာရီအားမကောင်းတဲ့ကစပြားတို့ကသာပဲနင်းနေမလို့တမာရီမဖြစ်သေးတော့လေကလည်းကောင်းတယ်ပိန်တယ်လင်္ကာဆယ်ကလောင်းမှလေဟိုအရာသေးသွားဟိုရောက်သွားဟိုလူနဲ့တွေ့ဒီလူနဲ့တွေ့ဒီကူရဖြစ်ကုန်ဟိုဝါစနာတရားစနာပြန်လွင်ကုန်အဲ့ဒါနဲ့ပြည့်နေတာပဲအဲဒီတော့သွားတဲ့စိတ်ကလေးတခါမှလည်းမှပြီးတော့တခါလည်းပေါင်းတယ်ပိန်တယ်တနေကြီးတယ်မှတ်ပါများတော့မှတ်ပါများတော့ကျွတ်မှတ်တဲ့အာယုံပေါ်မှာစိတ်ကလေးကကြီးလာတယ် သူစိတ်တမှုကာယေကျူးဆောင်ခေါ်သည်ဆိုဥဇာရဇံခေါ်တယ်ဥဇာရဇံခေါ်တယ်ဒါကိုဥဇ္ဇမဟုတ်ယူပါဘောဇံနေတော့မဟုတ်ဥပကုဇာရဇံအဲ့ဒါစိတ်ကလေးရတခါတယ်အာုံနဲ့စိတ်နဲ့ကားပြီးတော့ကျူးနေမတော်ဘောင်းနဲ့ခိုင်ဘောင်းလာပါမှာဒီလို့ဘိနဲ့ခိုင်ဘိနာပါမှာဒီလို့တော့ကြထိုင်တာမှထိုင်တာဒီမှာဒီလို့ ဒါကြတဲ့နေရာလေးပြောင်းပြောင်းပြီးကြီးနေတယ်လို့ပဲဟိုဟာလေးတလက်ဒီဟာလေးတလက်ဟိုဟာလေးတလက်ဒီဟာလေးတလက်ကြောက်ပြီးတော့သိကလေးရတဲ့ခါလဲဘယ်မှကြားထဲမှာအလွတ်ထွက်မသွားဘူးကျွမ်းမရအောင်လေးမှာကကနဲ့ကကနဲ့ပြီးနေဒီခါនិဝရဏတရားပဲဖြစ်တော့လို့និဝရဏတရားတွေနေတာနော်ကိလေသေးသမေတိတိသမထောကိလေသေးនិဝရဏကိလေသာရောသမေတိငြိမ့်စေတတ်ဤသူကြောင့်သမထောသမထမိនិဝရဏကိလေသာတွေငြိမ့်စေတတ်သမထအဲ့ဒီသမထဇာဟာ အာယုံကိုအဲသမထဇာကတမျိုးတဲ့အာယုံရှုအာယုံကကပ်ပြီးတော့ရှုတာသမထဇာလည်းရှိတယ်တဲ့ဝိပဿနာဇာလည်းရှိတယ်တဲ့သမထဇာကတော့အာယုံကရှုရုံပါပဲအဲသမထဇာဝိပဿနာတန်ခွဲပြရသည်ကတိုင်းစာရောအာယုံတွေကပ်ပြီးရှုတာသမထဇာဟောဖောင်းနေပိန်နေစသည်ဓွားချောက်ကဖြစ်ခဲ့ယူသည်ရှုပြီးတော့နာရှုခဲ့ယူနာနေရှုနေတာ

သက်သက်ဝင်နေရှိတဲ့ပုဂ္ဂိုလ်သက်သက်ဝင်တဲ့အာယုံမှာစိတ်ကလေးတည်ယုံမဲ့ကြည့်တယ်ဒါလည်းပို့ပြီးတော့အသိဉာဏ်တွေပါတွေပို့ထွက်မလာဘူးအဲဒီလိုဆိုလို့ရှိရင်ဒါသမထဇံခေါ်တယ်တဲ့ဒါနိဝရဏကိလေသာငြိမ်းယုံမယ်ပေါ့တောင်တော်မြတ်မုတ်တွေသွားနေတဲ့စိတ်ကူးတဲ့နိဝရဏတွေအဲ့ဒါတော့ငြိမ်းနိဝရဏငြိမ်းယုံတော့ဆိုရစီငြိမ်းယုံမြာကျွနေကသမထဇံခေါ်သည် ကြီးငြိမ်ယုံများကျุနေကသမထသံခေါ်သည်ကြီးငြိမ်ယုံများကျุနေကသမထသံခေါ်သည် နိစ္စနာလက်အာရဏုပနိစ္စနာတဲ့အာယုံကိုကပ်ပြီးတော့ရှုတာတဲ့သမထလာသမထဘာဝနာဤအာယုံဖြစ်တဲ့အာယုံနမိတ်ကလေးတွေကိုစိတ်ကလေးကကားပြီးရှုနေတာအာရမဏုပအာရမဏအာယုဥပနိစ္စနာကပ်ပြီးတော့ရှုတယ်အာယုံလေးနဲ့စိတ်ကလေးနဲ့တွဲထားတယ်ဆိုတာအာယုံနဲ့စိတ်ကလေးဝင်နေတယ်လို့ဒီအာယုံပေါ်မှာတည်ပြီးတော့ငြိမ်ပြီးတော့နေတာ

ငြိမ့်အဲသမာဓိချင်းပရိယုဒ္ဓကိလေသာတွေငြိမ့်တယ်နိဝရဏကိလေသာတွေငြိမ့်အဲဒါဒီငြိမ်ုံမြရှုနေကသမထဇာခေါ်တယ်အခုအခုသမထဇာအနေနဲ့ပဲဟောထားပါဒါမှမဟုတ်ဥပဒနာဇာနဲ့ထည့်သွင်းပြီးယူမဖြစ်မယ်မဂ္ဂင်7ပါးဆိုတော့ဝိပဿနာနဲ့ယူမပဲနေရာကြတယ်အဲဒီငြိမ်ုံမြရှုနေကသမထဇာခေါ်သည် လက္ခဏာ3ရာရှုသီလာဝိပဿနာခေါ်တယ်လက္ခဏာ3ပါးရှိရင်ဝိပဿနာဆိုလက္ခဏုပနိစ္စလို့ခေါ်တယ်လက္ခဏုပလက္ခဏာအနိစ္စဒုက္ခအနတ္တလက္ခဏာလက္ခဏာ3ပါးလက္ခဏာရေး3ပါးလို့ဒီလိုလည်းပြောလို့ရှိရတယ်အဲလက္ခဏာရေး3ပါးကိုဥပနိစ္စနာကပ်ပြီးတော့ရှုတယ်လက္ခဏုပနိစ္စလက္ခဏာလက္ခဏဥပနိစ္စနာလက္ခဏုပနိစ္စတွေ့လိုက်တော့ လက္ခဏာဥပနိစ္စလက္ခဏာကအာချေပြီးတော့နာကဥပါလိုက်တော့လက္ခဏုပနိစ္စလက္ခဏုပနိစ္စနာနိစ္စဒုက္ခနာလက္ခဏာရဲ့၃ပါးကိုကပ်ပြီးတော့ရှုတယ်သဘောပဲတဲ့လက္ခဏာရဲ့၃ပါးကိုကပ်ကပ်ပြီးတကလားရှုတော့တာလက္ခဏုပနိစ္စခေါ်တယ်အဲ့ဒါဝိပဿနာပဲဒါကတော့ကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မြင်တယ်ကြားတယ်စသဖြင့်မှရင်မှရင်နဲ့တော့ကြာဖြစ်တဲ့ကလေးတွေတွေ့လာအစနဲ့ဆုံးစစပေါ်လာပြီးဆုံးသွားစပေါ်လာပြီးဆုံးသွားတော့မမြဲဘူးဆိုတာသိ နေစာလက္ခဏာကိုသူကယူလာသိကြည့်ကြည့်နဲ့ဆင်းရဲတွေပဲလို့သဘောကျတာဒုက္ခလက္ခဏာကိုကယူလာသူသဘောတယ်သူကသူဖြစ်ပြနေတဲ့သဘောတရားတွေပဲဒီနဲ့အသက်ကောင်တော်ကောင်ယူတို့ရင်ကတော့မသိလို့ပဲအမှန်တော့ဒီတကူလုံးထဲမှာအသက်ရှင်တဲ့ကောင်ဘာမှရှိမှုအသက်ရှင်တဲ့ကောင်လည်းမရှိဘူးရှုရတဲ့ကောင်မရှိဘူးစဉ်းစားရတဲ့ကောင်မရှိဘူးအဲဖြစ်ပြနေတဲ့သဘောတရားတွေကြီးတယ်ပါလားလို့ကျွင်းကျင်သဘောကြတာအနတ္တလူပါဒနာညာခေါ်တယ်အဲအနတ္တလက္ခဏာကိုကပ်ပြီးတော့ရှုသွားတယ် အဲဒီလက္ခဏာ၃ရပ်ကိုကပ်ပြီးတော့ရှုတာတဲ့လက္ခဏုပနိစ္စလားဝိပဿနာသံမဲတဲ့ဒါကတော့ဟိုလက္ခဏာ၃ရပ်ရှုသီလာဝိပဿနာခေါ်သည်လက္ခဏာ၃ရပ်ရှုသီလာဝိပဿနာခေါ်သည်လက္ခဏာ၃ရပ်ရှုသီလာ ဝိပဿနာဟောရီိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာရဲ့၃ပါးအဲဒါတွေကိုရှုပြီးတော့သိနေတာ ဝိပဿနာဇာနဲ့သူကဝိပဿနာဇာဆိုတော့ဒီဝိပဿနာဇာကကောင်းကင်တွေပါလိတော့မပြနိုင်ဘူးခုနကသမထဇာကတော့ဒါလည်းသမထဇာနဲ့ရတာကတော့မပြနိုင်ပါဘူးပထမဇာရရုံမပြနိုင်ဘူးဒုတိယဇာလည်းမပြနိုင်ဘူးတတိယဇာလည်းကြသုတ္တဇာရတာများမပြနိုင်သေးဘူးအမှန်လေးလာတော့ဘိညာဉ်သွားတတ်ပြီးရှိလာမှပြန်မှသူကဣတိဝိရဘိညာဉ်ဆိုတကောပါစင်းတယ်အဲဒီကြမှာသူကကောင်းကင်တွေပါလိဆိုဒီဝိပဿနာဇာကတော့ ဒါအစလည်းမပြန်နိုင်ဘူးနောက်လည်းမပြန်နိုင်ဘူးဒါကတော့ယုံနာပြီးရင်ရှိတာပဲအိသရကနာတာပြီးရင်ပဲသူကတော့အရိယမဉ္ဇဉ်ကိုရောက်မလားအဲဒါလက္ခဏာ3ရပ်ရှုသီလားတဲ့လက္ခဏာ3ရပ်သိအောင်လို့ရှုနေတယ်တဲ့ရှုပြီးတော့ပြီးလည်းပြီးနေတယ်အဲဒါရှုတိုင်းရှုတိုင်းသာဝိပဿနာစံနေကျင့်ပရမအစတော့လည်းအိသရကနာတာမသိသေးပါဘူးဒါပေမဲ့လို့အိသရကနာတာပြီးချင်းအကြောင်းဖြစ်တဲ့အခြေခံယုံနာတရားတွေရှုသီလား အဲ့ဒါလည်းပဲဝိပဿနာဇာမှာပဲအဲ့ဒါဝိပဿနာဇာနေတဲ့စရှုတွေကလည်းဝိပဿနာဇာနေအဲသစ္စာလေးပါးနဲ့ပြောလို့ရှိရင်မေဃသစ္စာတရားတွေရှုတိုင်းရှုတိုင်းသာပွားများပြီးတော့အမနာဘုဒ္ဓမှာလည်းအမနာဘုဒ္ဓနဲ့တရားတွေပွားနေတာအမနာပါရမီကုသိုလ်တွေရှိလို့ဘုရားတော်ကလည်းတွေ့ပြီးတော့ဒီခုလိုအားထုတ်ပြီးတော့နေကြရတယ်ဘုရားပြောခဲ့တဲ့အတိုင်းကိုရသေးကြီးတွေအမနာပညာရှိကြီးတွေ သံသမဘရနေတဲ့သေကြီးတွေလည်းဒီတရားအားထုတ်မှမသိဘူးတခါမှမဖြစ်ကြကြဘူးသူကမဖြစ်ကြကြဘူးဘုရားတရားအောင်လို့သူကသူသေးကုန်လို့မှအာယူပါဘုံရုပ်မရှိတဲ့စိတ်ကြီးတဲ့သက်သက်ပုံရောက်နေလို့ဘုရားကမဟာသာနိရောဆိုပြီးကြီးတော်မှကြီးရတယ်အများကြီးဆုံးရှုံးသွားပြီတဲ့သူသဘုံနိဗ္ဗာန်ရောက်ရတရားတွေသူတို့မရလိုက်ကြဘူးတခါတည်းလက်မရင်တွေလွဲသွားတယ်လို့ဘုရားကြီးယူပါတယ်အားလုံးတော့ လူနာယမသတ္တဝါတွေကဘုရားတရားမဟောရင်မြတ်စွာဘုရားတရားကိုမကြမသိရင်ပြီးဒွားကြောက်ပါသိတဲ့ယုံနာနေကုလက္ခဏုပါနေစာနေမေဃလစ္စတရားတွေပွားမှမသိကြဘူးအေးဘုရားတရားကြားနာရတယ်ဆိုပေမဲ့လည်းတကယ်လုပ်ငန်းနဲ့ကြာကြာနာနာသူကဒီလိုကြားသိရမှာဒီလိုမဟုတ်လို့ရှိရင်ဘုရားဘာသာတွေလည်းအများကြီးပဲတရားအထုတ်ရမှာမသိဘူးဘယ်လိုအထုတ်ရမှာမသိဘူးအထုတ်ကျင်တော့လည်းပဲဒီနေ့ပြကောင်းမရတာတဲ့တချို့အမထုတ်တာပဲအဲဒီလိုပြင်တာတွေအများကြီးရှိတယ်သူကဟွန်း

ပြီးပေမဲ့သူနဲ့ကိုယ်နဲ့ဘာမှမဆိုင်ဘူးကာမဂုဏ်အယုံတွေအဲအဲ့ဒီကာမဂုဏ်အယုံတွေရောက်ပြီးတော့နေတဲ့ကိလေသာကာမတရားတွေတဲ့ကာမဂုဏ်အယုံဝိထုအယုံတွေကိုနှစ်သက်သားရသဘောကျပြီးသိမ့်ပဲလက်ခံပြီးတော့နေတဲ့ကိလေသာကာမတွေကာမိသနာနိဝရဏတရားတွေပါပဲအဲ့ဒါတွေကျင်းနေရမယ်ဟောတဲ့ဒါကင်းမှပဲမကင်းရင်ပဲဇာရလိမ့်မှာတော့အခုတရားဒုက္ခသာပုဂ္ဂိုလ်တွေကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မှကိုလိုချင်တာလေးတွေစိတ်ကရောက်တာအဲ့ဒါ ကာမတွေမကင်းတာဟုတ်လားဝိတုကာမတွေနဲ့ဝိတုကာမတွေဒီစိတ်ကရောက်တာဝိတုကာမတွေနဲ့လည်းတွဲရည်ကြီးခြင်းတယ်ကိလေသာကာမတွေနဲ့အတွဲလိုက်ကြည့်လို့ဆိုတာတခါလဲခဏခဏသူကပေါ်တယ်ဒီကာမအယုန်နေခဏခဏပေါ်တယ်သူကတော်တော်ဒုက္ခရောက်တဲ့ဥစ္စာတွေပါပဲပြီးတော့ဝိတုကာမကိလေသာကဝိတုကာမအယုန်တွေကိုအယုန်ပြုပြီးတော့ကိုယ်တကယ်ရှိလို့တကယ်သုံးမဆွဲဖို့ရတယ်အဲ့ဒီလိုဟာတွေစိတ်ကူးတာလည်းဖြစ်ဒါလည်းပဲကာမအယုန်တွေဆွေးရောက်တာပဲ

ကိုလိုချင်တဲ့နှစ်သက်တဲ့အာယုန်တွေကိုအထူးအပြင်တော့ယောက်ျားမိန်းမအာယုန်တွေပဲယောက်ျားပုဂ္ဂိုလ်တွေကလည်းမိန်းမအာယုန်တွေစိတ်ကရောက်မိန်းမပုဂ္ဂိုလ်တွေယောက်ျားအာယုန်စိတ်ကရောက်အဓိပ္ပာယ်တွေပဲသူကယူပါယုန်အစင်းအာယုန်တွေစိတ်ကူးအသာအာယုန်တွေအနအာယုန်တွေတွေးသည့်အာယုန်တွေအဲဒါတွေကြောင့်စိတ်ကူးပြီးတော့ကိလေသာကာမတွေဝိတုကာမတွေဖြစ်လာဒါဝတ်စားတွေနဲ့စပြီးတော့အဲဒါတွေလည်းစိတ်ကူးတယ်လုပ်ငန်းဆောင်တာတွေနဲ့စပြီးစိတ်ကူးစီးပွားရေးတွေနဲ့စပြီးစိတ်ကူးဒီဥစ္စာဝိတုကာမတွေနဲ့ကိလေသာကာမတွေတွဲပြီးရှင်းနေတာ အဲ့ဒါတွေကင်းရမှာတဲ့ဇာရောက်တဲ့ခါကျတော့ဒါတွေကင်းဒါတွေကင်းမှလည်းဇာဆိုတော့ဇာသိစွာဖြစ်တယ်အဲဇာလိုပဲကိုဝိပဿနာကလည်းပဲနိဝရဏကင်းတဲ့စိတ်ဓာတ်ဝိသုဒ္ဓိစိတ်စင်ကြယ်တဲ့ဝိပဿနာကလည်းပဲဒီနိဝရဏတွေကင်းမှဖြစ်တာဒီနိဝရဏတွေမကင်းသေးရင်ဟောမလို့ကိုမကောင်းသေးဘူးမလို့ကောင်းပြီဆိုတာတွေကင်းနေပြီမဖြစ်ဘူးဖြစ်ရင်လည်းတခါတရံမှဖြစ်တယ်ဖြစ်ပြန်လည်းအဲဒီစိတ်ကူးတွေမှလို့နိုင်နေပြီသူစားသူကအချင်းအချင်းကြီးသူကဒါကြောင့် ကာမေယောဒုက္ခမကိလေသာကာမရောမဝိဇ္ဇာအေဝကင်းစိတ်ရတာလင်းအရေးကြီးပါတယ်ဒီဥစ္စာကင်းစိတ်ဖို့အရေးကြီးတယ်တချို့ကအာလျာလေးကမပြတ်ကြဘူးအာလျာလေးကတည်းကကိလေသာကာမဝိသုကာမတွေသုံးဆောင်မှုရတယ်ဒါတွေကစိတ်ကဆွဲလာပြီးတော့နေတယ်အပြင်းဆုံးအာထုတ်နေတဲ့အတွင်းလေးတော့ပြတ်တိုင်းကောင်းတာပေါ့လေအာလျာပရိဘောဓပြတ်တယ်လို့ပဲတခါလေဒီတွင်းတော့ဒီအာယုံနေတဲ့ငါလည်းမဆက်ဆံတော့ဘူးဒါတွေနဲ့အသိမှမပြုတော့ဘူးသူတို့ကအသိမှမပြုဘူး သိန်းတရားသာနေရာနဲ့ထားတော့မယ်လို့စိတ်ကဒီလိုထားမှာမဟာသုရဒနာစัจ जा မင်းကြီးမဟာသုရဒနာစัจ जा မင်းကြီးအနည်းပေါင်း7000လေးတော့ကလေးဘဝနဲ့နေလာနေပေါင်း7000လေးတော့အဲလူငယ်လူလဘဝနဲ့နေပေါင်း7000လေးတော့အရှင်မင်းဖြစ်နေနေပေါင်း7000လေးတော့တခါတည်းစัจ जा မင်းဖြစ်နေဒီလိုနေပြီးတော့ကြီးတာတဲ့ခါကျတော့ ဒေါထွက်တာဒေါထွက်တော့တခြားမဟုတ်ပါဘူးသူနန်းတော်တင်ပဲသမထဆောင်တစ်ခုစောက်ပြီးတော့အဲ့ဒီမှာသူသမထဆောင်ဆိုနန်းနန်းတော်တစ်ခုပေါ်တယ်နန်းတော်တစ်ခုစောက်ပြီးအဲ့ဒီမှာသူတရားဝင်တရားဝင်တော့သူတရားဝင်တော့အဲ့ဒီသမထကြောင့်ဝင်ကလေးကသူကဒီတကားဘဘနေပြီးတော့သူကဒိဋ္ဌကာမဝိတကဒိဋ္ဌပြာပါရဝိတကဒိဋ္ဌဝိဟင်တာဝိတက ဣတဝတ္တကာမဝိတေကဣတဝတ္တပြဘာရဝိတေကဣတဝတ္တဝိညာဝိတေကကာမဝိတေကကာမဝိတေတွန်းသိသည်ဣထဤရနဲ့ဒိဋ္ဌယတ္တိရပေတော်မောကာမဝိတေတဲ့မင်းကာမတွေကြံလာတာများလာပြီတဲ့မင်းတစ်သက်လုံးငယ်ငယ်ကစပြီးတော့ကာမတွေကြံစီသုံးဆောင်ခံစားလာတာများလာပြီမင်းဒီမှာနေပေတော်ငါဟိုခါနဲ့မလိုက်ခဲ့နဲ့ဟုတ်လား ဆရာဆရာအလောက်မဆရာအလောက်မဲ့သူကကာမဝိတ္တကိုသူကဟိုမှာနှင်းထားခဲ့တာနှင်းထားခဲ့တာအဲဒီမှာနေတယ်ပြီးတော့ကာမဝိတ္တကကာမအယုန်တွေကိုကြံစည်တတ်သောကာမဝိတ္တဧတဝတ္တဤမျှသည်တေသိမ့်ဝိတယောအရာသည်ဒီရင်ပဲတဲ့မင်းနယ်ကဒီဆုံးပြီတဲ့ဟိုကမလိုက်ခင်နေတယ်ဟိုပဲဟိုကငါတရားနယ်ရောက်သွားတယ်ဒါလိုရမှာဘူး အဲကာမဝိတက်မင်းဒီရင်နေပြီတော့ဟိုဘက်မလိုက်ခဲနဲ့ဟိုဘက်မင်းနဲ့မဟုတ်ဘူးမင်းနဲ့သုံးပြီနေတော့ပြောရတာပေါ့ထက်တော့ခက်ကြီးပဲမလိုက်ပါနဲ့ဆိုလိုက်လာအောင်မှတော့ကြလို့ချင်းဆိုတော့စိတ်ကအဲ့ဒီအာလျာပြတ်ဖို့လေးပါပဲအာလျာပြတ်ဖို့ရည်ကြီးသုတ်တူဇာဝရဝိရဝိဉ္တာဝိတ္တဇာဝရဝိဉ္တာကတော့စင်ကြလို့သာပြောရတာသူကတော့ခါပြာမှဖြစ်ပါတယ်အများကြီးကာမဝိတ္တတွေကဖြစ် တရားထုတ်တော်မယ်ဆိုရင်ချင်းအထုံးမဲ့ရဲ့အတွင်းလေးကာမဝိတ္တတွေငါမကြံတော့ဘူးသူတို့အလိုမလိုက်တော့ဘူး။ကြာပြီရှိကလည်းနေပေါင်းများစွာဒီကာမအယုံနဲ့ကြာပြီးစဉ်းစားပြီးတာကလည်းမရဘူး။ဘာမှလည်းအနှစ်သားလည်းရတာမဟုတ်ဘူး။ဟုတ်လား။အဲ့ဒါသူနှင်းသားရမှာသူလက်မခံတော့ဒီတွင်းတော့ပြန်ဥမာကိုနေအထုံးမယ်ဆိုတော့ကိုနေအတွင်းဒီကိစ္စတွေငါမစဉ်းစားတော့ဘူး။တလားစဉ်တလားတဲ့ငါမစဉ်းစားတော့ဘူး။ဘာပဲဖြစ်စဉ်ညာဖြစ်ကြဒီကာမအယုံနဲ့ငါမစဉ်းစားတော့ဘူး။ဒါတွေသူ့အလိုမလိုက်တော့ဘူးဆိုပြီးတော့ဒီလို နှင်းထားမှာညာတော်တွေလည်းအတူတူပဲညာတော်တွေညာတော်တွေလည်းကာမအာယုန်နဲ့မရှိဘူးဆိုပေမဲ့လို့အင်းရာဒီတော်လူပေါင်းမှာထွက်ပြီးကာမဂုဏ်အာယုန်နဲ့ဆုံးပြပြီးညာပြူထားတယ်ဆိုပေမဲ့လို့သူ့လည်းကာမဂုဏ်အာယုန်နဲ့ရှိတာပဲရှိတယ်သူလည်းသုံးဆောင်နေပါတယ်ရှိတယ်လာလာပါတွေပါတယ်ရှိတယ်လို့သာတယ်ဒကာဓမ္မတွေရှိတယ်သူကလည်းပဲကာမဂုဏ်အာယုန်နဲ့သူရှိနေတာပဲ ဒါရင်ပဲဟုတ်ရင်တော့တခါစိတ်ကအလျားမပြတ်လို့ရှင်ချင်းကာမအာယုန်တွေသုံးဆောင်ခံစားဖို့ရတယ်ကြံစည်တာတွေသူကလည်းရှိသေးတာပဲသူကတဲကင်းခဲ့တယ်သူကမျိုးစားကာမဝိတ္တတွေအတော်ကင်းခဲ့အဲဒီကာမဝိတ္တတွေကိုဒီပြင်ခါမကင်းခြင်းနဲ့ကင်းခြင်းကတရားဝင်တဲ့ခါတော့နှင်သားမှပြင်မယ်တရားဝင်တဲ့ခါတော့ဒီအတွင်းကငါသားတွေမစင်စားတော့မကြံတော့ဘူးဒါတွေသူ့နယ်ပဲမဟုတ်ဘူးသူကြံတာလည်းများလာပြီရှိကလည်းများလာပြီနောက်လည်းပဲအချင်းချင်းပြင်အများကြီးသူအားထုတ်အောင်မယ်ဒီအတွင်းတော့ပြင် တရားထုတ်တဲ့အတွင်းတော့တရားတွေခံလည်းမခံတော့ဘူးဆိုပြီးတော့နှင်ရမှာပေါ့နှင်ထားရင်လည်းတော့သစ္စာရကောင်းပါရဲ့လို့ဖြစ်တော့ပြေဦးမှာပဲဖြစ်ပေမဲ့လို့ကိုကအလိုမရှိရင်လို့ရှင်တော့ပြင်နေပါလေကိုကကိုကအလိုရှိပြီလက်ခံနေအဲ့ဒါခက်တာပဲခက်တယ်ကတော့လက်ခံနေလို့ဟောတချို့တချို့ကနိုင်ငံသားကပုဂ္ဂိုလ်တွေများတာပါပဲနိုင်ငံသားနောက်နိုင်ငံတွေကလာတဲ့ပုဂ္ဂိုလ်တွေကသူတို့ကဝါသနာကစာကြီးတယ်စာဖတ်တယ်ဒါဝါသနာရှိနေတာကိုစာပေးစာယူလုပ်တယ်ဒါဝါသနာရှိတော့ဒါမလုပ်ပါနဲ့ဆိုရင် a gụukggliụ tilg al

ကာမအာယုဝတ္ထုတွေအသင်အာယုအနတ်အာယုအတာအာယုအရတာအာယုအတွေ့အထိအာယုအဲတော့သုံးတော်ဟောတဲ့အာရိသင်အကုန်ပါပဲအဝတ်အစားတွေရောဗာတွေရောသက်ရှိသက်မဲ့ဝတ္ထုတွေအကုန်ပဲသူတွေကြောင်းမိမအာယုတွေအကုန်လုံးပါဠိရတကားလဲအဲဒီကဝတ္ထုကာမဝတ္ထုအာယုတွေခေါ်တယ်ကာမဂုဏ်ဝတ္ထုကာမဂုဏ်တွေကိလေသာကာမဆိုတာကလည်းအဲဒီဝတ္ထုကာမဂုဏ်တွေကိုနှစ်သက်ပါရသဘောကြားပြီးတော့လူချင်းနှစ်သက်ပြီးတွေ့ရနေတဲ့ဥစ္စာတွေကကိလေသာကာမခေါ်တယ်

နာယုတ်ပိုင်းချက်တဲ့နာမရူပပရိစ္ဆာညာနဲ့ကြည့်ရမှာအာကုတရေတမေအာကုသိုလ်တရားတော်မှာဝိဇ္ဇာအေဝကင်းစေရတာလဲအဲဒီကာမအာယုန်နေနဲ့ကာမကိလေသာတွေကင်းရုံနဲ့မပြီးသေးဘူးတဲ့အဲအာကုသိုလ်တရားကျန်တဲ့အကုသိုလ်တရားတွေလည်းကင်းအောင်ပါတယ်ဗျာပါရတဲ့ဝိဟိန္ဒအံဗျာပါရအဲဒီနာမေတာဩဒိသကုကုသဝိသိကိစ္စကျန်တဲ့និဝရဏတွေ၄ခုကျန်နေတာပေါ့အဲကျန်တဲ့និဝရဏတရားတွေလည်းကင်းအောင်ပါတယ် ဟိုဟာတောင်းကင်းလို့ရှိရင်တော့တင်းရတွေလည်းကင်းတော့ကင်းတာပါလေအရေးကြီးတာဒီကာမကမကင်းတာများတယ်ကာမကင်းသွားလို့ရှိရင်တင်းရတွေလည်းကင်းတာပါလေဒါပေမဲ့လို့ဝိသိကိစ္စဆိုတာကတော့ရှိတယ်သူကမကင်းမနေတာလေအဲ့ဒါလည်းပဲကင်းသွားပါယုံမမှုလည်းကင်းတယ်သင်တို့ဒုလုံးကြတခါလဲဘာမဆိုဒီတိုင်းငါအားထုတ်တော့မယ်ဆိုဖြစ်တဲ့ဖြစ်တဲ့ဥစ္စာတွေအကုန်ဖြစ်မှာပဲဆိုစိတ်လုံးလုံးကြတခါလဲအားထုတ်မှာ

ဘူးကပီတိဝမ်းမြောက်ဝမ်းသာတွေဖြစ်မှတ်လို့ကောင်းလာတယ်ဟုတ်လားဝိပဿနာမှာပဲနမလည်းကောင်းလာသမထလည်းရှုလို့ကောင်းလို့ဝိပဿနာမှာအဲ့ဒီနိဝရဏတွေမကင်းငါဆိုရင်တည်းတကယ်မဲလိုက်မဲမှားလိုက်ရတာမှပြောတယ်တော့တော်ပင်မနဲ့ဟောကြားတယ်ဒုက္ခဝေဒနာတွေလည်းပေါ်ရတယ်ဟိုကပေါ်ဒီကပေါ်နေမှားလို့မနိုင်နိုင်ဘူးသူကကြားရနေစီဆိုးတာပါသေးအဥစ္စာမဖြစ်ရမလားဆိုပြီးတော့ဒါတရားဝန်းနေတာပါသေးငါမရှိဘူးဆိုပြီးအဥစ္စာတွေအများကြီးရှိတယ်သူအနောက်ချက်တယ်အဲ့ဒါတွေအကုန်လုံးကျင်းသွားတယ်ဆိုတာမှားလို့လည်းကောင်းကောင်းလို့လည်းကျင်းတာ မှတ်ကလေးကကောင်းပြီးတော့တော့တော့သွားနေတယ်ဆိုတော့တခါတက်တက်တာတာနဲ့သွားနေတော့အဲဒီညီဝရဏတွေကင်းလာညီဝရဏတွေလည်းကင်းရင်ဘာဖြစ်လာလဲဆိုပီတိဒုက္ခတွေဖြစ်လာတယ်ပီတိဒုက္ခတွေဒါနဲ့ကိုယ်ထဲမှာကြတိမွင်းကြီးနေသူပြင်ထားလို့အဲကိုယ်ထဲမှာပေါ့လို့နေလို့ထိုင်လို့ကောင်းလို့ဘယ်လိုကောင်းမှမသိပဲကောင်းပြီးတော့ပီတိတွေမျိုးမျိုးပေါ်တယ်ခௌတိကပီတိခဏလောက်ဖြစ်တာကြီးတယ်ခဏိကပီတိခဏခဏဆင်းကဆင်းကဖြစ်တာကြီးတယ် ဥပေက္ခပီတိတွန်းပြီးတော့ဖြစ်လာတာရှိတယ်။အောက်ကအောက်ကန္တိကပီတိသက်ဝင်ပြီးတော့ဖြစ်လာတာရှိတယ်။ပရမပီတိဒီကုလုံးပြနှံ့ပြီးစိမ့်ပြီးတော့ဒီကုလုံးစိမ့်ပြီးဘယ်လိုကောင်းမှမသိကောင်းတယ်အောင်ဖြစ်တဲ့ပီတိရှိတယ်။ဝမ်းမြောက်ဝမ်းသာနေတဲ့ခါလေးဖြစ်ပြီးတော့အဲဒီတည်းကပီတိဖြစ်ပြီးတော့စိတ်ထဲကလည်းချမ်းသာလို့ဒီခါလေးချမ်းချမ်းသာသာဒီခါလေးနေလို့တယ်လို့ကောင်းချမ်းသာပြီးတော့ဖြစ်။မှတ်တယ်မှတ်တယ်လည်းပဲချမ်းသာလို့ကောင်းပြီးတော့အဲဒီ မီတိဒုက္ခတွေနဲ့ဖြစ်လာတယ်တဲ့အဲ့ဒါပထမဇာနာပထမဇာနာဥပါဒမေသောကြောင့်ဝရတိနေဒါဝိပဿနာမှာတော့ဥစ္စာရဇံပေါ့ဝိပဿနာတော့ဥစ္စာရဇံအဲသမထမှာဆိုလို့ကျင်တော့ဒီပထမဇာသမထမှာတော့ပထမဇာ ထုကတိုင်းစားကြည့်တော့ကိုယ်ရှုတဲ့အာယုန်ထဲမှာစိတ်ကလေးဝင်သွားတယ်လို့တဲ့အာယုန်နဲ့သိနေတာတကူတဲ့တစ်ပေါင်းနဲ့ပြင်းငြိမ်သက်ပြီးတော့ပြီးနေတာဟောပထမစားဇန်ဆိုတာသူးဆိုင်ပြီးတော့တည်ငြိမ်နေတဲ့စိတ်ပါပဲအထုံးထဲအထုပ်ထဲအလုံးထဲချင်းမဟုတ်ပါဘူးစိတ်ကလေးငြိမ်နေတာပဲဒါပဲအဝိပဿနာဇန်ကတော့ဗမာတိုင်းမှာတိုင်းအဲဒီခုနပြောတဲ့တိုင်းនិဝရဏတွေကင်းပြီးတော့မှကလေးကောင်းနေတဲ့ပိဋိဒုက္ခတွေနဲ့ဝမ်းမြောက်ဝမ်းသာနဲ့စိတ်ချမ်းသာမှုတွေနဲ့ မှလို့ကောင်းပြီးတော့စိတ်ကလေးမှားရမှားရအောင်စိတ်ကလေးကကနဲ့ကကနဲ့အာရုံနဲ့စိတ်ကလေးဖြည့်ချလိုက်တယ်လို့စိတ်ထဲမှာအာရုံလေးကရောက်လာတယ်လို့စိတ်နဲ့အာရုံနဲ့ဟာတခါတည်းချိန်ချိန်ထားတယ်လို့တခါတည်းကြိုက်ကြိုက်ပြီးတော့ကြာနေတာအာရုံနဲ့စိတ်နဲ့ကပ်ပြီးတော့တင်းနေတာသုသေတမှုကာယေကျူဇံဟုခေါ်သည်ဆိုဝိပဿနာဇာနဲ့ကျင်းတယ်အဲဒီကဒါကယုံနာအနိစ္စဒုက္ခအနတ္တမရောက်သေးဘူးဆိုတာယုံနာသိကရှိတယ်လေအဲဒီလိုဖြစ်တာပါ

အဲဒီ၅ပါးကလည်းအကျဉ်းချုပ်လိုက်လို့ကျင်တော့ကိုမှားရမှားရအောင်လေးကြီးနေရင်အဲ့ဒါကျင်းနေတာပါပဲဟိုပြည့်ပြည့်ကြီးနေတဲ့စိတ်တွေမရှိတော့ဘူးဆိုရင်ဒါကျင်းနေတာပဲနိဗ္ဗာန်၅ပါးကျင်းစိတ်တဝိသုဒ္ဓိစိတ်စင်ကြဲနေပြီဟိုတရားထုတ်တဲ့ပုဂ္ဂိုလ်တွေဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမှာလည်းအဲ့ဒီရောက်လို့စိတ်ကစင်ကြဲနေတော်တော်များများစိတ်တွေမဖြစ်တော့ဘူးအသာတုန်းကတော့ရှုလိုက်မှားလိုက်တော့ကြရင်ဟိုရောက်သွားလိုက်အဲဒါလိုက်ဖမ်းလိုက်ရပြန်တစ်ခါပြန်ပြီးတော့ရှုမြဲပြန်ရှုရပြန်တယ်ဟိုကြမြဲပေါက်ဆိုတာလည်းပဲရောနေတယ်ရှုတာကတည်းက တော်တော်များများရောက်တဲ့စိတ်တွေကတလှည့်ပြီးလို့ပြင်းတခါတခါတော်တော်များများရောက်တဲ့စိတ်တွေကများတော့များနေတယ်အဲ့ဒါမစင်ကြယ်ဘူးအခုတော့ကျွမတဲ့သေကြီးတဲ့စင်တန်းသွားတယ်စိတ္တဝိသုဒ္ဓိဖြစ်ပြီတဲ့ဒီကရှိကိုနာယုတ်ပိုင်းချပြီးတော့မှာဘူးနာယုတ်ပိုင်းချပြီးနိစ္စရူပနာတာတွေကြောက်ပြီးတော့ပြီးတော့အဲ့ဒါဥစ္စာရဇာဝိပဿနာမှာဥစ္စာရဇာဒီသမထမှာတော့ပသမဇာအဲ့ဒီဇာအင်္ဂါ၅ပါးရှိတယ်တဲ့သူကအင်္ဂါ၅ပါးရှိတယ် အဲဝိတဝိสารပိဋိဒုက္ခဧကဂတဒီငါ၅ပါးပေါ့အဲဒီငါ၅ပါးတွေဆိုတာအောင်မှာဝိတဝိสารပိဋိဒုက္ခဧကဂတဝိတဝိสารပိဋိဒုက္ခဧကဂတဝိတ ဝိသရာပီတိဒုက္ခဣဒဂတာငါအင်္ဂါမဘပတမဇံဝိတေဝိသရာပီတိဒုက္ခဣဒဂတာငါအင်္ဂါမဘပတမဇံဝိတေ ဝိสารပီတိဒုက္ခဧကဂတာငါအင်္ဂါမပပထမဇံဝိတေဝိสารပီတိဒုက္ခဧကဂတာငါအင်္ဂါမပပထမဇံဝိတေဝိสาร သာဧကဂတငါဟိနာမပ္ပဗရမဇံဝိတေဝိသာသီတိဒုက္ခဧကဂတငါဟိနာမပ္ပဗရမဇံအဲဒီပထမဇာတစ်ခုရရင်နောက်ဇာနေရာတော့လွယ်တယ်သူကဒါတွေအတူတူပဲကြော့တာကြော့ရော့တာရော့တာမတိုးဘူးသူကအင်္ဂါ၅ပါးကတဖြည်းဖြည်းရော့တော့အဲဒီအင်္ဂါ၅ပါးရတိုင်းဇာမလွယ်လွယ်ပါပဲမှတ်လို့

နှစ်သိမ့်ပွားကောင်းစားချမ်းသာသည်ဒါဝိတဝိသတိဒုက္ခလေးခုပေါ်လေးခုပါပါဗျာဘာသာဝိတဝိသတိဒုက္ခဧကဂတငါးအင်္ဂါမှတ်ပါပရမသအဲ့ဒီအင်္ဂါ၅ပါးဒီတရား၅ပါးအပေါက်တဲ့တဲ့တန်တန်ဖြစ်နေတာကိုပဲအာယုသူသာယီဒီကပ်ပြီးရှုနေတော့ဒီ၅ပါးတရားတွေ၅ပါးတရားတွေဒါတဲ့တဲ့တန်တန်ဖြစ်လာတန်တန်တန်တန်ဖြစ်နေအဲ့ဒါကိုသံခေါ်တာပဲဒီသံ၅ပါးသံအင်္ဂါ၅ပါး ဝိတက်ဆိုတာကကြံစီတာဝိသရာဆိုစဉ်းစားတာပီတိကနှစ်သိမ့်တာနှစ်သိမ့်အာရဝမ်းမြောက်တာနှစ်သိမ့်ပွားဒုက္ခကကောင်းစားချမ်းသာပြီးချမ်းသာတာဘိုးကလည်းကြွားတာပါဘာတရားဆုံးမှနီးမှာတကယ်ဒါလေးဆိုရမယ်ဆိုတာကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်ကြံစီစဉ်းစား နှစ်သိမ့်ပွားကောင်းစားချမ်းသာပြီဉာဏ်စီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာပြီ တိဒုက္ခအင်္ဂါ၄ပါးအဓိပ္ပာယ်ပြန်ပြီးသွားတယ်။ကြံစီရဲ့သဝိတ္တစဉ်းစားသဝိစာရနှစ်သိမ့်ပွားတဲ့ဆိုတာနှစ်သိမ့်အားရတဲ့ဝမ်းနဲ့ဝမ်းသာပီတိတွေပွားနေပြီ။ကောင်းစားချမ်းသာတဲ့စိတ်ထဲမှာကောင်းစားစိတ်ချမ်းသာတဲ့စိတ်ထဲမှာတွင်းတဲ့တကားတဲ့အဲဒါဒုက္ခဉာဏ်ဤစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်ဒါကဆိုင်က၄ပါး ရှုရာရာတွင်စူးစိုက်ဝင်တဲ့သမာဓိကစူးစိုက်တည်နေတာကိုရှုရရှုရမှာတကားသမထဇာမာရအာရုံတစ်ခုတည်းပါဝိပဿနာဇာကတော့အာရုံကကြောင်းတော့ရှုရာရာရှုတိုင်းရှုတိုင်းအာရုံပေါင်းနာမှရင်ပေါင်းနာပေါ်မှာဒိနာမရဲ့ဒိနာပေါ်မှာဒိနာမရဲ့ဒိနာပေါ်မှာရမရအောင်လို့ဒီကလေးတကားလဲပြစ်ချလိုက်သလိုဒီကလေးတကားလဲဝင်ကပ်ကပ်ပြီးတော့အာရုံနဲ့သိနေကပ်ကနေကပ်ကနေကြပါတော့သူကြရရင်စူးစိုက်ဝင်အဲ့ဒါသမာဓိပဲတဲ့သူက

တုရာရာတွင်သူဆိုင်ဝင်ငါအင်ပဇာမီတုရာရာတွင်သူဆိုင်ဝင်ငါအင်ပဇာမီတုရာရာတွင်သူဆိုင်ဝင်ငါအင်ပဇာမီ ဒုက္ခဧကဂတသင်္ခါငါဧကဂတဆိုသမာဓိဧကကဧကတခုကိုဧကကအဖို့တခုရီတော့ဖို့ရှိတာတဲ့အာယုံတအာယုံနဲ့ပဲရှိတယ်တဲ့သူကတဇွယ်တဲ့ပေါ့လေတအာယုံနဲ့ဒီအာယုံရှုနေတာဒီအာယုံတခုတည်းပဲသိတဲ့အာယုံကိုစိတ်မလှဲ့ဘူးဒီအာယုံလေးတခုတည်းပဲစူးစိုက်ပြီးတော့တီးပြီးတော့ငြိမ်ပြီးတော့ကြာနေတော့ဒါအာယုံနဲ့သွန်းတစားတွေထွက်နေအဲ့ဒါစူးစိုက်ပြီးတော့ရှုနေတာပါပဲရှုရရတယ်စူးစိုက်ဝင် အဲ့ဒီအင်္ဂါ၅ပါးအပေါင်းကိုပထမဇန်လို့ခေါ်တာအဲ့ဒီပထမဇန်တရားတွေသမထအာယုံမှာဆိုရင်တော့ပထဝီကတိုင်းဆိုင်သောအာယုံထဲမှာစိတ်ကလေးဝင်ပြီးဒီ၅ပါးပဲတရားတွေထက်ထက်မှန်ပြင့်ပထမဇန်ဝိပဿနာနေရာမှာတော့အခုဥစာရဇံပေါ့ဥစာရဇံနာဘယ်ခါမှသင်ကြတော့ဆိုရင်စပြီးကျူပါသားကအမှကောင်းလာတဲ့အခါမှာမကောင်းပြီးတော့လာတော့အဲဒီ နာမရူပပရိစ္ဆေဒညာပစ္စယပရိက္ခညာသမတနာညာအဲ့ဒီပိုင်းတွေမှာဝိတက်အာယုံကိုကြံစည်တဲ့သဘောလေးတွေသူပါတယ်အာယုန်တွေကိုရအောင်လေကြံစီမှုပါအာယုန်တွေရတဲ့အာယုန်တွေစဉ်းစားမှုတွေကနောက်ကလိုက်နေတယ်အဲစဉ်းစားမှုလည်းပါပြီးတော့အမှကောင်းနေတဲ့အခါမှာပီတိဆိုတာနှစ်သိမ့်အာရမှုတွေလည်းဒုက္ခတဲ့ကိုချမ်းသာတွေအဲစိတ်ချမ်းသာမှုတွေလည်းပြည့်တယ်စိတ်ချမ်းသာမှုတွေစိတ်ကျွင်းပြီးတော့ဒီအမှကောင်းနေတဲ့အခါနောက် မှားရမှားရအောင်လေစိတ်ကလေးကပ်ကပ်ပြီးတော့စူးစိုက်ပြီးတော့ဝန်းဝင်သွားတဲ့သမာဓိတည်းဖြစ်သည်အင်္ဂါ၅ပါးနာမယောပရိစ္ဆရာညာမှာကောင်းတဲ့အခါမှာသူကျင့်နေတာသစ္စာပရိက္ခာညာမှာကောင်းတဲ့အခါသူကျင့်သမတနာညာမှာကောင်းတဲ့အခါမှာကျင့်အဲ့ဒါကြီးကျင့်အဲနောက်ဒုတိယဇာမျိုးကတော့ဥရိယပြညာတို့ပဲရောက်သွားတော့အဒီကဒီဝိတဝိသရာမကြံစည်မစဉ်းစားပဲနဲ့ဒုတိယဇာမျိုးတွေနောက်တော့နည်းနည်းကျင့်လာတယ်ထပ်ပိုင်းကြတော့ အခုဒီအောက်ပိုင်းမှာသမထနာညာလောက်ရှိအောင်ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်မှာဒီအင်္ဂါ၅ပါးလုံးထင်ရှားပြီးတော့ဆင်းတယ်ဥစ္စာရဇံဟဲ့လားဇံ၅ပါးပေါ်လေလားခုကနေ့ပထမဇံတော်လို့တော်တော်ဥမ္မာပဲဒီလောက်တယ်နောက်နောက်နောက်တည့်ကြတော့ချင်းနောက်သတင်းကြတော့ကိုဒုတိယဇာနဲ့တတိယဇာနဲ့ဆက်ပြီးတော့ဟောရအောင်ဘုံတော့ဘုံကနိဗ္ဗာန်ရေဘုသူတာလည်းပြအောင်လို့ဒီမှာအဲတရားတွေနည်းနည်းဘုသူတာပြအောင်လို့ဖြည်းဖြည်းချင်းဖြည်းဖြည်းချင်းသုံးအောင်လို့ပြောနေရတာဒီကသိညာအောင်လည်း ဒီသတိပဋ္ဌာန်တရားဒေသနာတို့ယူဇနာကမာသဗဓမ္မသနာကုတုကစေတနာရဲ့သွမ်းအမှုပေါ်တို့ကြောင့်ဒီကုရိယနာပရိဒါသူတော်ကောင်းတို့မိမိတို့သာနာ၌ဒီသတိပဋ္ဌာန်တရားတို့ကိုပွားများအားထုတ်နိုင်ကြသည်ဥပဒနာညာစေရိယမညာစေဆင်းရဲခတဲ့ညေတဲ့လေးပါးချမ်းသာများကိုသင်္ညာသာဆက်ရပြီးမြတ်မောပြုနိုင်ကြပါစေကုန်သတည်း